ဒီနေ့လည်းကျွန်တော်ဟောလက်ဆံတရားလေးစပြီးတော့ဟောကြနာကြရရအောင်အဲ့တော့နေမိမိတို့ဒီလောကီဝိပဿနာတရားအထုတ်တယ်ဆိုတာတဏှာကိုဆင်းရဲဒုက္ခမှာလွတ်မြောက်ခြင်းရလို့အဲတဏှာကိုဆင်းရဲဒုက္ခမှာလွတ်မြောက်ခြင်းရတဲ့ဒါသူတော်ကောင်းတွေဒါကျင့်ကြံကြိုးကိုအထုတ်ကြရမယ်ကျင့်စဉ်ပေါ့အကျင့်ကြံကြိုးကိုအထုတ်ကြရမယ်ကျင့်စဉ်ကိုဒါမိမိတို့က အမြဲတမ်းအခြေခံအနေနဲ့တည်ထားမှာပေါ့နော်အဲ့တော့ခတ်တို့တို့အဲ့ဒီမှာနံပါတ်1သီလဝိတ္တုတိနံပါတ်2စိတ်တဝိတ္တုတိနံပါတ်3ဒေတိဝိတ္တုတိနံပါတ်4ကင်္ကာဝိတရဏဝိတ္တုတိနံပါတ်5မဂ္ဂမဂ္ဂဉာဏတတနာဝိတ္တုတိနံပါတ်6ပရိပရဉာဏတတနာဝိတ္တုတိနံပါတ်9ဉာဏတတနာဝိတ္တုတိဆိုပြီးတော့ဒါဝိတ္တုတိ9နံပါတ် ဝိတ္တုဒီခုနှစ်ပါးကိုတော့ဒါအစဉ်တိုင်းကျင့်ကြရမယ်လို့ဘယ်လိုမျိုးသူတကကြီးတွေတောင်မှကြီးတွေအားလုံးကသဘောကျနှိမ့်ချထားရမယ်ပေါ့။ခေကောင်းပြီအဲ့တော့အဲ့ဒီဝိတ္တုဒီခုနှစ်ပါးထဲမှာနံပါတ်1ဖြစ်တဲ့စေတဝိတ္တုဒီဒိဋ္ဌိလဝိတ္တုဒီဒီလဝိတ္တုဒီအရာကိုခြင်းတရားတွေပေါ့။ဒါစင်ကြယ်ကြရမယ်။အာဝတိကစသည်အဖြစ်တို့တကကြီးတွေတောင်မှကြီးအတွက် အာဃာတိနရှင်ပါတိနကိုပါတိနသဏ္ဍာန်ရှင်ပါတိနပေါ့ဒါမျိုးကာယကံဝစီကံဤစင်ကြယ်ဤစေတဝိတ္တုဖြစ်ပြီအဲတိရဝိတ္တုဖြစ်တဲ့သူတော်ကောင်းတဆင့်တက်ပြီးတော့အဲတိရဝိတ္တုဖြစ်ပြီးအဲဒီလဝိတ္တုဖြစ်တဲ့သူတော်ကောင်းတဆင့်တက်ပြီးစေတဝိတ္တုကိုစေတဝိတ္တုမှာတော့ဒါစိတ်အစဉ်မှာညီဝနာညီကြီးကြီးရှင်းစင်အောင်ကြိုးစားရတဲ့အပိုင်းအဲဒါကတော့သမထကမ္မထံပိုင်းပေါ့ အဲအဲ့လိုမျိုးသမဏကမ္မနာမှာဥပဒရသမာဓိအပရာသမာဓိဆိုတဲ့ဒီလိုသမာဓိနှမျိုးတမျိုးမျိုးလောက်အခြေခံအပြင်မိမိတို့ကရပြီဆိုရင်ဒါစိတ်တော်ဝိတ္တုဖြစ်ပြီအဲ့လိုစိတ်တော်ဝိတ္တုဖြစ်ပြီဆိုတဲ့သူတော်ကောင်းကတစင်တက်ပြီးတော့ဒိဋ္ဌိဝိတ္တုကိုကူကြရမှာဖြစ်တယ်ဟောဒိဋ္ဌိဝိတ္တုပိုင်းမှာလည်းတော့ဒါအမြင်ဉာဏ်အမြင်နဲ့ဆင်ခြင်ခြင်းအမြင်မားတွေပေါ့အယူမားတွေငါတို့တစ်ပါးယောက်ျားမိန်းမစသည်အပြင်အယူဆွဲယူထားတဲ့ အယူတွေရဲ့စင်ကြင်မှုယူတွေရဲ့စင်ကြင်မှုဘိုင်းမှာဘလို့မြင်ရောက်မှစင်ကြင်ရမယ်လို့ရုပ်တွေနဲ့တွေကိုပဏမတ္ထပညာမြင်ဆိုင်တဲ့အထိထိုးထိုးထွေးထွေးနဲ့သိမြင်ပြီဆိုရင်ဒါဒိဋ္ဌိဝိတ္တုဖြစ်ပြီအဲသူတစ်ပါးယောက်ျားမိန်းမဆိုတာထင်ရှားမရှိဘူးရုပ်ပရမနံပရမယုတ်တရားနံတရားပဲရှိတယ်လို့ဒီလိုသဘောကျအဲလိုသဘောကျလို့ဒါဒိဋ္ဌိဝိတ္တုဖြစ်ပြီဆိုတဲ့သူတော်ကောင်းတယောက်ဒီတဆင့်တက်ပြီးတော့ ကင်္ကာဝိဒရဏဝိတ္တိကိုကုရအဲကင်္ကာဝိဒရဏဝိတ္တိပိုင်းမှာတော့ခဏကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှားမှုတွေကိုကျော်လွှတ်လုံမြောက်သွားတာပေါ့ဟောဒီပိုင်းလေးကြတော့နည်းနည်းဘာသွားဖြစ်တော့ဆိုတော့ရှင်းရှင်းကတော့ခုနဒိဋ္ဌိဝိတ္တုဒီပိုင်းမှာငါတို့ဘာယောက်ျားမိန်းမမရှိဘူးယုတ်တရားနံတရားပဲရှိတယ်လို့ဒီလောက်ဒီမြင်ထားပေမဲ့ဒီနေရာမှာကံကံနဲ့ကံရဲ့အကျိုးမှာထပ်ပြီးတော့တန်တရားရှိနေရင်ဒီဘဝထိုးထိုးရလာတာ ဘလို့ကြောင့်ရလာတာလဲအနေရင်တကူချင်းကြောင့်ရလာတာလားအကြောင်းမဲ့တဲ့ဖြစ်ပေါ်လာတာလားစသည်အပြင်အဲယုံမတဏှာတွေပြင်သွားအောင်ဒါဘဝသုံးပါးကိုတွင်ဆက်ပြီးတော့ဒါရှုခွက်ဒါပရိသသမုပ္ပါရှုခွက်ပြစ္ဆုတ်ပံဘဝကိုဗဟိုထားပြီးတော့ပြစ္ဆုတ်ပံဘဝအတိတ်ကအကြောင်းတရားတွေကြောင့်ပြစ္ဆုတ်ပံအကျိုးတရားဆိုတဲ့ယုံနာခန္ဓာတဏှာအစဉ်ရရှိတာပုံနဲ့ပြစ္ဆုတ်ပံမှာဒူတောင်နေတဲ့အကြောင်းတရားတွေဒီအနာဂတ်အတွက်အကြောင်းတရားတွေကြောင့်အနာဂတ်မှာအကျိုးတရားတွေဖြစ်ပေါ်လာဖို့ဆိုတဲ့ ဒီဘဝသုံးပါးကိုခွင့်ဆက်ရှုခဲ့ရင်တော့ရှုနိုင်ခဲ့ရင်တော့ဒါပရိသတ်သမုပ္ပတ်ပေါ့အင်္ဂါရက်တွေမဟုတ်ပဲနဲ့ဘဝသုံးပါးကိုခွင့်ဆက်ရှုနိုင်ခဲ့ရင်ကံကံရဲ့အကျိုးပေါ်မှာယုံမတန်တရားကြီးကင်းသွားပြီဒါဆိုကင်္ဂါဝိတရဏဝိတ္တုဖြစ်ပြီအဲ့မှာစပြီးတော့ဦးဇင်းတို့ဉာဏ်ရှင်ကဒိဋ္ဌိဝိတ္တုဒီပိုင်းမှာနာမရူပသိတိရာဉာဏ်ကိုကင်္ဂဝိတနာဝိတ္တုဒီပိုင်းမှာဣဇယပရိကဉာဏ်ပေါ့အဲဒါရပြီဆိုတဲ့သူတော်ကောင်းကြီးတဆင့်တက်ပြီးတော့ ကျိုးတရားကိုနန္တရားကိုအကြောင်းတရားအကျိုးတရားတွေကိုပရမတ္တဉာဏ်မြင်ဆိုင်သိပြီဉာဏ်တပရိညာရပြီဆိုတဲ့အခါမှာတဆင့်တက်ပြီးတော့ဝိတ္တုဒီပိုင်းကမကမကညာနာတဒနာဝိတ္တုဒီကိုရညာပရိညာပိုင်းကတိရဏပရိညာပိုင်းကိုကိုရမှာဟောအဲ့ဒီပိုင်းကြတော့ဗာဖြစ်တော်ဆိုတော့သောသောကမိမိသိသိတာရုံဏဓမ္မသင်္ခါရတွေနဲ့တကဝအကြောင်းတရားအကျိုးတရားတွေကိုဒါလက္ခဏာကြီးသုံးနေတင်ပြီးတော့ ဝိပဿနာစတင်ပြီးတော့ယူပန်သုံးသပ်ခြင်းဆိုတဲ့သမတနာဉာဏ်ပေါ့သမတနာဉာဏ်ပြီးတဲ့ကဥဒိယပယဉာဏ်ဒီဉာဏ်တွေကိုရလို့ရှိရင်တော့ဒါမကမကဉာဏ်တသနာဝိတုဒ္ဓိအပရိညာဘိုင်းကတိရဏပရိညာပေါ့အဲရနေပြီးတော့ဒါတဆင့်တက်ပြီးတော့ဘာလို့ရတော့ခုနဝိပဿနာဉာဏ်ယူကြောင့်လေဥဒိယပယဉာဏ်ဘိုင်းမှာဒါဂျုံတွေ့ရပြီအဲဒါတွေကိုကြော်လွှားအောင်တခါဆက်ကြည့်နိုင်လို့ဥဒိယပယဉာဏ်အရင်မှာဟိုဝိတုဒ္ဓိကကြည့်ရင်ပြိဉာဏ်တသနာဝိတုဒ္ဓိကိုကူပြီးပေါ့ အဲအဲ့ဒီဘိုင်းနဲ့ကြောင်စပြီးတော့ဦးဇင်းတို့ဒါလက္ခဏာကြီးသုံးတန်တင်ပြီးတော့ဒါဝိပဿနာကိုဥရိယပြရမြန်အရင်ပိုင်းကနေစပြီးတော့ထောက်လျှောက်ရှုသွားလိုက်တာဒါဘာနာပရိညာဟိုးနိဗ္ဗာန်တိုင်ပြီးအောင်ပေါ့အဲ့တော့ပြိပဒဉာဏတဒနာဝိတုဒ္ဓိကနေကတော့ဒါဦးဇင်းတို့အနုလောမဉာဏ်တိုင်ပြီးအနုလောမဉာဏ်တိုင်အောင်ဝိပဿနာဉာဏ်တွေအစဉ်တိုင်းဖြစ်သွားရင်ဒါပြိပဒဉာဏတဒနာဝိတုဒ္ဓိအဲ့ရနေတစင်တက်ပြီးတော့ နုရောမဉဏ်တိုင်တို့ဟိုဘက်ကကောတက်ကိုကူပြီးတော့မဉဏ်ဘုံဉဏ်ဆိုင်ပြီးအဲ့ဒီမဉဏ်ဘုံဉဏ်နဲ့ပြစ္ဆုတ်ကနာဉာဏ်ကြီးကိုတော့ဉာဏတဒနာဝိတ္တုတိကိုခေါ်ပြီးတော့အဲ့ဒီပိုင်းကြရင်တော့မိမိတို့ကဘာနာပရိညာမှာဣရိတာတွေကိုအရိယာမတရားနဲ့အပိဓာပြပြနာနာဖြစ်တယ်လို့ဟောတစ်ဘက်ကလည်းပဲဒီဉာဏတဒနာဝိတ္တုတိပိုင်းမှာဉာဏ်အမြင်ကနိဗ္ဗာန်ကို ကိုယ်ပိုင်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်မြင်အားဖြင့်ဉာဏ်အမြင်မှာလည်းပဲဒါ အကာအကွယ်ပိတ်ဖုံးခြင်းမရှိရဘဲနဲ့လုံးဝဆင်ခြင်သွားပြီဆိုတဲ့ဒီဝိတ္တုဒီခုနှစ်ပါးကျင့်ခြင်းပေါ့ဒီကျင့်ခြင်းကိုတော့တို့တရားကြီးတွေတရားမကြီးတွေတို့တစ်ပြည့်ဒီဒုက္ခတွေကလွတ်မြောက်ရနိဗ္ဗာန်ကိုလိုလားတောင်းတတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေအစဉ်တိုင်းကျင့်ရမယ်လို့ဒါတလို့သဘောကျနှိမ့်ချထားရအဲကောင်းပြီအဲ့တော့ဦးဇင်းတို့ဟောလဲစဒီဝိတ္တုဒီခုနှစ်ပါးကို နားလည်ပြီးဆိုဟောလဲစပိုင်းကြီးဆက်သွားကြရအောင်အဲ့တော့ပြီးခဲ့တဲ့ပိုင်းကဒီသီလဝိတ္တုဒီပြီး စေတဝိတ္တိပိုင်းကိုပြောခဲ့ထားတာပေါ့အဲစေတဝိတ္တိပိုင်းမှာတော့ခုနဥပ္ပဇ္ဇရသမာဓိနဲ့အပ္ပနာသမာဓိဥပ္ပဇ္ဇရသမာဓိအပ္ပနာသမာဓိနှစ်မျိုးတစ်မျိုးမျိုးကိုတော့ရအောင်မိမိတို့ကဒါကြိုးစားအားထုတ်ကြရမှာဖြစ်တယ်အဲတော့အဲ့ဒီမှာဦးဇင်းတို့စပြီးတော့ဟောခဲ့တာတော့ဒီအာနာပါနကမ္မဋ္ဌာန်းနဲ့ဟောခဲ့တာအာနာပါနကမ္မဋ္ဌာန်းနဲ့ဒီစေတဝိတ္တိပိုင်းမှာပေါ့အဲသုဒ္ဓဇံရတဲ့အထိအာနာပါနကမ္မဋ္ဌာန်းနဲ့ဒါအားထုတ်ဖို့ပြောခဲ့တာပေါ့ အာရမဏပြီးတဲ့အခါမှာဦးဇင်းတို့32ခွဋ္ဌာတာကိုဆက်ပြီးတော့ကူရတယ်32ခွဋ္ဌာတာကိုကူပြီးတဲ့အချိန်ကျမှ32ခွဋ္ဌာတာကိုထားကျော်ရှာဆက်စုပ်ဖွယ်အနေနဲ့မိမိတို့ကရှုပ်ပွားသုံးသပ်နိုင်ပြီဆိုတဲ့သတော်ကောင်းတယောက်ဒီဒါအဲ့မှာအယုဇုကမ္မထံကိုကူအဲ့အယုဇုကမ္မထံကိုကူပြီးတဲ့အခါကျမှယုဇုကမ္မထံကနေပြီးတော့ကတိုင်း7ပါးအယောင်ကတိုင်းတွေကိုဆက်ပြီးတော့ကူပေါ့ အကတိုင်း7ပါးတောက်လျှောက်ပေါက်ပြီးဓမ္မဘက်7ပါးလည်းပေါက်ပြီးဆိုတဲ့သူတော်ကောင်းကတပံပြန်ပြီးတော့ဒီသုရရကကမ္မထံကိုပြန်ပြီးတော့အားထုတ်ရအဲသုရရကကမ္မထံအဆောင်ရှောင်ကမ္မထံ၄မျိုးပေါ့အဲ့ပိုင်ကိုဦးဇင်းတို့ဒါကုဟောလက်စပေါ့နော်အဲသုရရကကမ္မထံမှာဦးဇင်းတို့ဟောလာတာဘာတွေရောက်သွားလဲဆိုတဲ့အခါကျတော့မေတ္တာကမ္မ ဗုဒ္ဓနုတ္တိနဲ့ပြီးခဲ့ပြီမေတ္တာကမ္မထာမေတ္တာကမ္မထာနဲ့ဆက်ဆက်ပြီးတော့ဗြဟ္မဝိဟာရတရား၄ပါးကမ္မထာမှာမေတ္တာဟောလာတာဘာတွေရောက်သွားလဲဆိုတဲ့အခါကျတော့မေတ္တာကမ္မဗုဒ္ဓနုတ္တိနဲ့ပြီးခဲ့ပြီမေတ္တာကမ္မထာမေတ္တာကမ္မထာနဲ့ဆက်ဆက်ပြီးတော့ဗြဟ္မဝိဟာရတရား၄ပါးကမ္မထာမှာမေတ္တာဟောလာတာဘာတွေရောက်သွားလဲဆိုတဲ့အခါကျတော့မေတ္တာကမ္မ အဲတော့ဦးဇင်းတို့ဒီမေတ္တာကမ္မထာနဲ့ပတ်သက်လို့ဓမ္မဝိရဒ၄ပါးကိုလည်းပဲဒါမေတ္တာကရုဏာမုဒိတာဥပ္ပခာဆိုပြီးတော့ဒီဓမ္မဝိရဒ၄ပါးကိုလည်းဟောကြားခြင်းပြီးတာပေါ့ဒီနေ့တော့လည်းတဆင့်တက်ပြီးတော့ဦးဇင်းတို့အတုပကမ္မထာကိုသွားကြရအောင်ဘာကမ္မထာနေတော့အတုပကမ္မထာပါဗျာအတုပကမ္မထာကိုဟောကြားနာကြားကြရအောင်အဲ့တော့အတုပကမ္မထာဆို ရေပုံရတော့ဦးဇင်းတို့ဒါအတုပကမ္မထာဆို လုံနာလျာတော့ဆိုရောရှားဇက်စုပ်ပဲတနည်းအားဖြင့်အလောင်းကောင်ပေါ့နော်ဒါကိုအတုပအနေနဲ့တော့ဦးဇင်းတို့အတိများကြတာအတုပကမ္မထံဒီလိုသဘောပေါက်အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ခုမိမိတို့ဦးဇင်းတို့ဟောကြားစေဒီဒါသမထကမ္မထံပိုင်းပေါ့တနည်းအားဖြင့်စိတ်တဝိတ္တုဒီပိုင်းဝိတ္တုဒီနဲ့ကြည့်မယ်ဆိုရင်ဒါ ဒုတိယမြောက်ဖြစ်တဲ့စေတဝိတုဒ္ဓိပိုင်းကိုဦးဇင်းတို့ကဥတည်ပြီးတော့ဟောနေတာပေါ့ဒီလိုသဘောပေါက်ရအဲစေတဝိတုဒ္ဓိပိုင်းဆိုတာသမထကမ္မထံပိုင်းပဲသမထကမ္မထံပိုင်းကိုဦးဇင်းတို့ဥတည်ပြီးဟောသို့တော့ဒီနေရာမှာအတုပကမ္မထံကြောင့်ကိုပြောမယ်ဆိုတော့ဦးဇင်းတို့ထိုက်တဲ့နဲ့ဟိုတည်ရင်တည်တိုက်တဲ့ဒါအကြောင်းအရာလေးတွေကိုဆက်ဆက်ပြီးတော့ဦးဇင်းတို့တခါလေးနဲ့ဒါပြောသွားကြရမှာပေါ့တို့ဦးဇင်းတို့ ဒီအတ္တဝကမ္မထံဒီဒါနှစ်မျိုးရှိတယ်လို့ဒီလိုကျွန်တော်နားလည်ထားကြရအောင်တမထာပိုင်းရှုွယ်ဝိပဿနာပိုင်းရှုွယ်ဆိုပြီးတော့ဒီလိုရှုွယ်နှစ်မျိုးအတ္တဝမှာဒီလိုအတ္တဝကမ္မထံမှာရှိတယ်လို့ဒီလိုလေးအခြေခံအဖြစ်ပေါ့နားလည်ထားကြရအောင်အဲနားလည်ထားတဲ့အခါကျတော့ဦးဇင်းတို့ဒီရင်းနှီးရာကတော့ပေါ့ဦးဇင်းတို့ ဟိုအတုဝကမ္မထာဆိုတာအတုဝ10ပါးဒါကတော့ဒါဟိုရင်းနှီးတယ်ပေါ့နော်အဲ့ဒါနဲ့တစ်စက်တည်းပဲဦးဇင်းတို့ဟိုမာတိဗရဏတုတ်ပါဘူးမာတိဗရဏတုတ်မှာကျတော့ဦးဇင်းတို့ဘာပါတော့ဆိုတော့ဒီနဝတိယတိကသဗ္ဗာဆိုပြီးတော့အဲ့ဒီကာယ ानु ပတ္တနာကံမှာပါတယ်ပေါ့အဲ့တော့မာတိဗရဏတုတ်ကလေးဦးဇင်းတို့ပြန်ပြီးတော့ချင်းချင်းလေးပြောကြည့်အောင်ဘုရားရှင်ဒီမာတိဗရဏတုတ်မှာ အခန်း21ခန်းနဲ့ဒါဟောခဲ့တယ်အခန်းဘလောက်ဘလောက်ဟောခဲ့တော့အခန်း21ခန်းဟောခဲ့ပါတယ်ဗျာအဲ21ခန်းဟောတဲ့ခန်းမှာဦးဇင်းတို့ကာနုပဒနာပိုင်းက14ခန်းဝေဒနာနုပဒနာကံက1ခန်းစိတ်ဓာနုပဒနာက1ခန်းဓမ္မနုပဒနာမှာ9ခန်းဆိုပြီးတော့ဒီလိုအခန်းကြီး9ခန်းဒီလိုခွဲပြီးတော့ဦးဇင်းတို့ဒါ21ခန်းဟောတာအဲ21ခန်းထဲမှာကာယနုပဒနာပိုင်းကာနုပဒနာပိုင်းခုနပြောတဲ့ဒီ14ခန်း အဲ့ဇလိကမှာဦးဇင်းတို့အာနာပါနသတိကစပြီးအာနာပါနသတိကိုဒါသုဒ္ဓဇံပေါ့ပဲဖြစ်သမထကမ္မထသမာဓိတွေထူထောင်တဲ့ဘိုင်းနဲ့လည်းဟောတယ်အဲနောက်ပြီးတော့အဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့ပါဠိတော်လေးဒီကံဝါအတ္တနောဒီကံအတ္တသမိတိဆိုတဲ့ဒါရှင်ရှိတဲ့အတိုင်းတွင်လိုတဲ့အတိုင်းသိရမယ်အစလည်းဆုံးသိရမယ်ဒါဝိတ္တိထွက်တဲ့လေငြိမ်အောင်ငြိမ်အောင်ကြည့်ရမယ်ဆိုတဲ့အပိုင်းဒါတိသမထအပိုင်းကိုရှိရဲပြီးတော့ဣတိ ဣဇဒံဝံကာယကာနုပတိဝိယတတိဗိဒဝံကာယကာနုပတိဝိယတတိခုံးနောက်ဆုံးမှာသမုဒယဓမ္မနုပတိဝါကာသမေဝိယတတိဝေယဓမ္မနုပတိဝါကာသမေဝိယတတိဆိုတဲ့ဒီအပိုင်းကြတော့ဝိပဿနာပိုင်းကိုကြီးညွှန်းပြီးတော့ဟောတာထို့တူပဲဦးဇင်းတို့ဒီအာနာပါနပြီးတဲ့အခါကျခုနဒီ32ခုဌာနပေါ့နော်ပရိကုလမေတိကာရပိုင်းအဲ့မှာလည်းပဲဒါဦးဇင်းတို့ဒါသမထပိုင်းကိုဝိပဿနာပိုင်းဆိုတလို့ရှိတယ် ပြီးတော့နဝတိဝတိကကပ္ပပေါ့နဝတိဝတိကကပ္ပမှာဒါဟိုသူဒီအတုပပေါ့နော်တုတ်တံတရားမှာရှိရတဲ့အပိုင်းအဲ့မှာလေကိုးကံအရင်ကို ခွဲပြီးတော့ဟောထားတယ်အဲ့ကိုးကံမှာလည်းပဲဒါသမထပိုင်းအဝိပဿနာပိုင်းဆိုဒီလိုအရင်ကိုခွဲကြရတယ်သမထပိုင်းဝိပဿနာပိုင်းလို့ခွဲတော့သမထပိုင်းမှာဆိုရင်တော့ဒါအတုပကမ္မဋ္ဌာန်းအနေနဲ့ဒါဟောတယ် အဲအဲ့ကိုကိုကြည့်မယ်ဆိုရင်တော့သမထကမ္မဋ္ဌာန်းနဲ့ဥပဒနာသမာဓိကနေအပ္ပနာသမာဓိအထိဒါဆိုင်နိုင်တယ်ပေါ့။ပြီးတဲ့အခါကျတော့ဝိပဿနာပိုင်းအနေနဲ့လည်းအဲ့မှာတစ်ခါထပ်ပြီးတော့ဟောတယ်။အဲဝိပဿနာပိုင်းကျတော့အဲ့ဒီဝိပဿနာပိုင်းကြီးဘယ်လိုဝိပဿနာလဲမေးတော့ဦးဇင်းတို့အဲ့ဒီမာသတိပဏာတုတ်ကိုဖွင့်တဲ့ဒါကရာဆရာကသူကမာသီဝမထေကြီးကအယူအဆလေးကိုသူကထည့်ပြီးတော့ဒီမှာပြောထားတယ် ပြောတာတော့ဒီအပိုင်းဒီတဲ့မာတိဝမထေကြီးအလိုရပြောမယ်ဆိုရင်ဒီနဝတိဝတိကပပတိဒါသူဒီအလောင်းကောင်၉မျိုးပေါ့နော်သူဒီအလောင်းကောင်၉မျိုးရှုခဲ့တယ်ဒါအာရိနဝနုပတနာဆိုပြီးတော့ဒီလိုဒါဖွင့်ဆိုတယ်အရှိရှိထာကရဒီကအယူအဆအပြင်ဒါမာတိဝမထေကြီးရဲ့အယူအဆလေးကိုဒီမှာထည့်ပြီးတော့ပြောထားတာပေါ့အဲ့တော့အဲ့ဒါကဒါအာရိနဝနုပတနာအာရိနဝအနုပတနာဒီလိုအနေနဲ့ဒါမိမိတို့ကမှတ်သားရမှာဖြစ်တယ် အဲ့တော့ဒီပိုင်းလေးနဲ့ပတ်သက်လို့ကျွန်တော်ထပ်ပြီးတော့ပြောချင်တာဗာပြောချင်တယ်ဆိုတော့ဒီအာနိရောဂနုပဒနာပိုင်းပေါ့အာနိရောဂနုပဒနာပိုင်းနဲ့ပတ်သက်လို့ကျွန်တော်စာထဲမှာလည်းလိုက်ပြီးတော့ကြည့်တဲ့အခါကျတော့ဒီဘုရားရှင်ကပေါ့ကျွန်တော်တစ်ချိန်မှာဒီခွေရတဲ့ဟောရတာဆွေတော်မျိုးတော်တွေအကြောင်းများများဟောနေရတယ်လို့ဖြစ်ဘာဖြစ်လို့ဆိုတော့ဒီမှာဘုရားရှင်ကသူ့ရဲ့ တာဂီဝင်မင်းသမီးတွေပေါ့သူသူတပြည့်နဲ့ဆွေမျိုးတွေပေါ့ညီမတွေတော်ဆက်တဲ့ဒါဘဂိနီနန္ဒီတို့အဘိဓုပနန္ဒီတို့နောက်ဒုရကကြီးဒီမကြီးနဲ့တင်ရှားတာနောက်တစ်ယောက်ကတော့ဇနဗရကလျာဏကလျာဏီနန္ဒီဆိုပြီးတော့ဒါ၃ယောက်ရှိတယ်ပေါ့အဲ့တော့အဲ့တော့ဒီမှာဒီ ဗကိနိနန္ဒီဆိုတော့ဦးဇင်းတို့ညီတော်အနန္ဒာလို့အများသိတယ်ညီတော်အနန္ဒာရဲ့မြမနောက်တစ်ခုကတော့ဦးဇင်းတို့အဘိဓုပနန္ဒီအဘိဓုပကအင်မတန်ရုပ်ရည်ဆုံးမောတယ်ဒါမြို့သမီးလို့တလို့ဟိုနားလေရတာပေါ့အဲ့ဒီဘိဓုပနန္ဒီဆိုတာခေမကဒီတာဂဝေမင်းကြီးကသမီးပဲအဲ့ဒီဘိဓုပနန္ဒီတရား နောက်ဦးဇင်းတို့ဒီဇနဗရကလျာဏီနန္ဒီဆိုပြီးတော့ဒါတစ်ယောက်ပေါ့ဒီ၃ယောက်ဒီ၃ယောက်ကိုချွတ်ချွတ်တဲ့အခါမှာဘုရားရှင်ဒီဒီဒေသနာလေးတစ်ခုပေါ့ဒါဝိဇယသုတ်တာမှာလာတယ်အဲ့မှာဘာဟောတာလို့ဆိုတော့ဦးဇင်းတို့ဒီမှာအဲ့၃ယောက်ထင်းမှာရှေ့ကတကိနိနန္ဒီလို့ဆိုတဲ့ဒီရှင်အနန္ဒရဲ့ညမတော်ဆက်သူအဲသူကတော့တာမန် တာမန်ပဲပေါ့တာမန်ရုပ်ရည်လို့ဆိုကြပါစို့သို့တော့အဲ့ဒီမှာထူးခြားတဲ့ကုဏအဘိဓုပနန္ဒီတို့ဇနပရကရယာဏီတို့ပါတော့အင်မတန်ရုပ်ရည်ချော်မောရုပ်ရည်ချော်မောတော့အဲ့ရုပ်ရည်ပေါ်မှာသိပြီးတော့မှန်ရစ်တယ်အဲ့ရုပ်ရည်ကိုသိပြီးတော့အမောအမြတ်ထားတယ်ပေါ့အဲ့အမောအမြတ်ထားတဲ့အတွက်ကြောင့်အဲ့သူတို့ကိုချီချိုးမဲ့အပိုင်းမှာဒါဘုရားရှင်ကသုံးတဲ့စကားလုံးလေးပေါ့ဒါလေးကိုစသုံးရအောင်ဘဂဝါရူပံဝေဝံဘဂဝါရူပံဝေဝံနိတိကရဟတိ အနိကပိယယနာရူပံအာရိဏဝံတတ္တိတိဟောဒီစကားလေးဒီမှာစပြီးသုံး။ဘာသုံးလို့ဆိုတော့သူတို့ကစဉ်းစားတယ်ပြီးတဲ့အခါကျတော့ဘဂဝတ်တော်ဥပဋ္ဌာဏနာကိစ္စတိဒိဋ္ဌုံဒိဋ္ဌုံပြီးဓာတ်ထုံပြီးနကိစ္စံနအိစ္စံဒီဆိုပြီးဒါလိုဒါတုတ်တနိဗ္ဗာန်ထာကရာမောင်းဖွင့်နေပေါ့။ဘာပြောလို့လဲဆိုတော့အဲ့ဒီခုနညီမ၃ယောက်ထဲမှာခုနညီမဝင်းခွဲတွေ၃ယောက်ထဲမှာနောက်ဆုံး၂ယောက်ပေါ့။ရူပ ဗိတုပနန္ဒီနဲ့သရပရကလျာဏီဆိုတဲ့ဒီညီမနှစ်ယောက်ကသူတို့ကစဉ်းစားတယ်ဘုရားရှင်ဒီယုတ်တရားတွေကအပြစ်ကိုပဲဟောတယ်ယုတ်တရားတွေကိုကဲ့ရဲ့လေးရှိတယ်။နောက်နိမျိုးစုံနဲ့ယုတ်တရားတွေပဲအာရိဏဝံတတ္တိတိအပြစ်တွေကိုပဲပြလိရှိတယ်သူတို့ဒီလိုနားလည်တာအာရိဏဝံဒီနေရာမှာတစ်ချက်ပေါ့။ကြောင့်မလို့ပြလို့ရှိမှပြောခဲ့တယ်ဒီအတုပကမ္မတန်ဒီအာရိဏဝဒါအာရိဏဝနုပတ္တနာလို့ဒီလိုသုံးတဲ့အပိုင်းလေးပေါ့ အဲယုတ်တရားတွေရဲ့အဖြစ်ကိုပဲပြလိရှိတယ်ဆိုပြီးသူတို့ကဘလောက်တောင်ဖြစ်လာတော့ဆိုတော့မြတ်စွာဘုရားကိုတဲ့ဟိုဝကြီးဝငယ်ပြုဖို့ရမြတ်စွာဘုရားအနာကိုချင်းပြတ်မှုလည်းမပြုဘူးနောက်ဆုံးဘလောက်တည်တောင်လို့ဆိုရင်မြတ်စွာဘုရားကိုဖူးမြော်ဖို့ရောင်တော့အလိုမရှိဘူးတဲ့မြတ်စွာဘုရားကိုမမြင်ခြင်းဘာမလုပ်ချင်ဘူးမြတ်စွာဘုရားကိုမမြင်ခြင်းပါဘူးဖေဟာ။ဒါဦးဇင်းတို့ဒါလေးတွေကိုဒီခါလေးစာဖတ်လိုက်လို့ရှိရင်ဒါ တခါတလေမှာပေါ့သူတို့ဒီဒါဘုရားရှင်ပွင့်တဲ့ဘုရားရှင်တက်တော်တင်ရှားရှိတဲ့ဘုရားရှင်နဲ့စုံတွေ့ခွင့်ရတယ်ဆိုတာတို့တခါရေးတခါမရေးပါရမီအရတော့ဒါအတော်အတန်ရင့်ကျက်နေတယ်လို့ပြောလို့မရဘူးလားပြောလို့ရပါတယ်ခင်ဗျာဟုတ်ပြီနောက်တခါဒီဘဝမှာသူတို့ဒီဒါကျွတ်တန်းဝင်မဲ့သူတော်ကောင်းတွေပဲအဲ့လိုကျွတ်တန်းဝင်မဲ့သူတော်ကောင်းတွေပါရမီဒီအင်မတန်ဒါရင့်ကျက်နေပြီလို့ဆိုရတဲ့သူတော်ကောင်းတွေဒီပင်နေတခါတလေမှာ မိမိတို့ရဲ့တန်တန်မှာရှိရပေါ့အရှိတရားတွေအပေါ်မှာမမာနတွေထားပြီးတော့အရှိတရားဆိုတာတော့ခုနဟိုစီတင်ဥစ္စာရှိတဲ့နာမမာနဖြစ်တာအကျွေးရံတွေအများလည်းမမာနဖြစ်တာအရာဓုဂုံတွေနေရှိလည်းမမာနဖြစ်တာဒါပေမဲ့ဒီမှာတော့သူတို့ကဘာမမာနလို့ဆိုတော့ရုပ်ရည်ဒါအစင်းငယ်လှပတင့်တယ်ကြီးဆိုတဲ့အပေါ်မှာဒါသူတို့ကဘာဖြစ်နေတာတော့မမာနတွေဖြစ်တယ် အဲ့မာမနာဖြစ်တော့အဲ့မာမနာအင်မတန်ကြောက်စရာကောင်းတယ်ဒါကြောင့်မလို့ဦးဇင်းတို့ဟိုးမကြမပြတာပြောခဲ့ဘူးမာမနာဘလောက်ကြောက်စရာကောင်းလဲဆိုမာမနာရှိတဲ့ပုဂ္ဂိုလ်ကထုံလုံးကြီးကိုမွေထားတဲ့မွေပမာပဲထုံလုံးကြီးကိုမြိုထားတဲ့မွေပမာပဲဒီကလည်းထုံလုံးကြီးမြိုထားတဲ့မွေငါကြီးတွေငါကြီးတွေကိုယ်လိုဆန်းလို့လွယ်သေးလားမလွယ်ပါဘူးခင်ဗျာမလွယ်တော့ဘူးအဲ့လိုပဲမာမနာတွေသိပြီးတော့အားကောင်းလာလို့ရှိရင်ဒီကလည်းသိပြီးတော့အယူအသေးပေးခြင်းသေးလား မပေးကြတော့ဘူးဗျာမလေးစားခြင်းတော့အယုသည်မပေးခြင်းတော့အခုဒီမှာလည်းပဲဒီသူတို့ရဲ့ရုပ်ရည်ရူပရဲ့လှပတင့်တယ်ခြင်းဆိုတဲ့ဒီရုပ်တရားပေါ်မှာအစွဲပြုပြီးမာမာနလေးနဲ့နောက်ဆုံးဘယ်လောက်တောင်ဖြစ်လာတော့ဆိုတော့ဘုရားရှင်ထံမောက်ကိုမသွားခြင်းဘူးဘုရားရှင်ကိုမြင်အောင်မမြင်ခြင်းဘူးဆိုတော့ခုမမှုမြော်ခြင်းပေါ့စကလုံးရင်အောင်တောင်းတာတကယ်တက်တဲ့ပြောရင်မြင်ကိုမမြင်ခြင်းတာလေဟုတ်လားမမြင်ခြင်းတော့ဘုရားရှင်ရှိကိုသွားအောင်မလား မသွားတော့ပါဘူးခင်ဗျာအင်းမသွားတော့ဘူးဟုတ်လားကဲအဲ့တော့ဒါကြောင့်မလို့လူတုံးနဲ့တူမတွေ့တော့မတွေ့ကြဘူးဆိုသိပြီးတော့ပြောနေလို့ရှိရင်ဘာဖြစ်တော့မတွေ့တာအကြောင်းတော့ရှိရဲ့မမြင်ရင်လို့မစုံကြတာဘာဟုတ်လားမြင်ရင်တယောက်နဲ့တယောက်မြင်ရင်တော့စုံကြတာပေါ့တယောက်နဲ့တယောက်မစုံရဘူးဆိုရင်ဒါဘယ်တော့စုံမှန်းမသိဘူးဆိုတာဒါတယောက်ပေါ်တယောက်မတွေ့ကြလို့ဆိုတဲ့ဒါဘုရားရှင်ဘက်ကတော့မဟုတ်ဘူးเนาะဒါပေမဲ့သူတို့ဘက်ကဖြစ်တာကြက်ထား အဲ့တော့အဲ့လိုဖြစ်လာတဲ့အခါကျတော့ဘုရားရှင်ကဒါပေမဲ့ဟိုချွေချွတ်ရမယ်တတ္တဝါတွေကိုချွေချွတ်ခြင်းလို့လောကကြီးမှာဒါထင်ရှားဝင်ထွန်းပေါ်ပေါက်လာတာဖြစ်တဲ့အတွက်ကြောင့်ဘုရားရှင်ဘက်ကတော့ဒါမေတ္တာမပြည့်ဘူးချွေချွတ်ရမယ်တောင်းချွေချွတ်မယ်ပေါ့အဲ့တော့ဒီနေ့ကျတော့ဒီလိုဖြစ်လာတော့ဘုရားရှင်ကဒီဩရံပေးရတဲ့အလှည့်ရောက်လာတဲ့အခါမှာဒါဒီညာလေးမှလည်းနည်းနည်းပြောတာလေးကြံခဲ့တော့ဒါလေးနည်းနည်းပြန်ပြောမယ် အဲ့တော့သူတို့ဒီကုဏဘုရားရှင်ကိုမတွေ့ခြင်းဘူးမဖူးမြော်ခြင်းဘူးပေါ့ဆိုလိုရင်းကဖူးမြော်တယ်ဆိုတာဦးဇင်းတို့တရားတရားရှိမှ ကြည်ညိုမှဒါဖူးမြော်တာပေါ့ကြည်ညိုစိတ်တရားတရားမရှိဘူးဆိုရင်ဖူးမြော်ခြင်းဟုတ်မလားမဖူးမြော်ခြင်းအခုဒီမှာလည်းကြည့်ပေါ့ဒီဘိက္ခုနီမလေးနှစ်ယောက်ပေါ့သူတို့ဒါဘိက္ခုနီဖြစ်သွားပြီဘိက္ခုနီမလေးနှစ်ယောက်ဒီဒါဘုရားရှင်ကိုမဖူးမြော်ခြင်းဘူးဆိုတော့ဒါဆိုသန္တနာပေါင်းဘာလို့ဝင်လာတာတော့ ဦးဇင်းတို့မေးခွန်းမရှိဘူးလားရှိပါတယ်အဲ့တော့အဲ့မှာဒါဒါကရာကပြောတာလေးတွေဦးဇင်းတို့ကသဘောကျတယ်အဲ့ဒါသူကဗာပြောတာတော့ဆိုတော့ဒီမျိုးသမီးနှစ်ယောက်ပေါ့သုံးယောက်ထဲမှာပေါ့အဲဒီအဘိဓုပနန္ဒီဇနဗရကလျာဏီနန္ဒာအဘိဓုပနန္ဒာဇနဗရကလျာဏီနန္ဒာဆိုတဲ့ဒီအမျိုးသမီးနှစ်ယောက်အဲ့မျိုးသမီးနှစ်ယောက်သာသနာပေါ်ဝင်တာလေးတွေကထူတော့ထူကြတယ် ဘယ်လိုဝင်တော့ဆိုတော့နံပါတ်1ဒီအဘိဓုပနန္ဒာပေါ့အဘိဓုပနန္ဒာတဏှာပေါင်းဝင်တာဘာကြောင့်ဝင်လို့မေးတော့လက်တက်တဲ့နေ့အဲ့လက်တက်တဲ့နေ့အေးဟိုထိညာမင်္ဂလာပြုတဲ့နေ့မှာပဲသူ့ရဲ့မြုပ်သားလောင်းကတခါလေဟိုတည်လွန်သွားတည်လွန်သွားတဲ့အခါကျတော့မိဘတွေကတခါလေသူ့အလိုမရှိပဲနဲ့ဒီသရုံသားလောင်းကဒီအောင်တစ်ခုခုကြောင့်ပေါ့ဒါပြည့်စည်သွားတဲ့အခါကျတော့သာသနာ့ဘောင်ကိုတွတ်သွင်းလိုက်တယ် အဲ့ပုံစံနဲ့ဒါအဘိဓုပနန္ဒီဆိုတဲ့ဒီအမျိုးသမီးတယောက်သာသနာကောင်ရောက်အဲ့တော့ကြီးညိုလို့မဟုတ်ဘူးတဲ့အတ္တဒါရကြီးညိုခြင်းမရှိဘဲနဲ့သာသနာကောင်ကိုရောက်နောက်တစ်ယောက်ဇနဗရကလျာဏီဆိုတာတော့ဒါဇနဗရကလျာဏီနန္ဒာဆိုတော့ဒါနာမည်ကြီးတို့တကကြီးတွေတည်ပြီးသားသူကောင်ကသာသနာကောင်ဘာကြောင့်ရောက်လာတော့လို့မေးတဲ့အခါကျတော့နံပါတ်1အကြောင်းကသူလည်းပဲအဲ့ဒီနှစ်ပြန်ကိုဒါ ထင်းများလက်ထက်တဲ့မင်္ဂလာပွဲကြီးစီရင်တော့မယ်ဆိုတာတနေ့ပေါ့နော်ကျိုးမှာပဲဒါသူ့ရဲ့ကရုဏာလောင်းပေါ့ဒါညီရောနန္ဒာနန္ဒာမင်းသားပေါ့နန္ဒာမင်းသားကိုဖျက်ချင်တာဒါခေါ်သွားတယ်နော်ချွတ်တန်းဝင်ဖို့ကထအဲ့တော့အဲ့မှာတင်ကဟိုအမျိုးသားလောင်းကလည်းမရှိတော့ဘူးပေါ့ဟောနောက်တစ်ခုသူ့ရဲ့မိခင်ဖြစ်တဲ့ဒီမဟာပဇာပတိဂေါရမီတိလည်းပဲသာလာပေါင်းဝင်သွားပြီ အဲ့လိုလူစဉ်းစားတယ်ဗာစဉ်းစားတော့ညာတိဝိနာဒုက္ခောကရာဝတောတိကရာဝတိအတ္တာရမလဗန္တိပပ္ပစီတောနတ္တထာယဟောဒီမှာလဲတခါလာဘာဖြစ်လို့တော့သူတိသာနာဘောဝင်တာသူတွေးတာဘယ်လိုတွေးတုံဆိုတော့ညာတိဝိနာဒုက္ခောကရာဝတောတိညာတိဟိဝိနာဒုက္ခောကရာဝတောတိဟောဘာပြောတော့ဆိုတော့ ညာတိဆွေမျိုးတို့နှင့်ဝိနာကင်း၍နေရသောကရဝံသောလူပေါင်းလောကသည်တဲ့ဒုက္ခဆင်းရဲတွေလူဘဝလူလောကမှာဆွေမျိုးမိတ်တင်ကားတွေနဲ့ကိုယ်ကွင်းပြီးတော့နေရခြင်းဒီဘာဖြစ်တယ်တော့ဆင်းရဲတွေအဲ့တော့ခုနအမျိုးသားလို့သူသရိုးသားလောင်းကလည်းပဲဒါသာသနာပေါင်းရောက်သွားတယ်သူနဲ့ကိုယ်ကွင်းနေရအကြည့်တဲ့မိခင်လို့သူကြည့်တော့လေဒါသာသနာပေါင်းရောက်နေဒါကိုယ်ကွင်းနေရ အဲ့တော့အဲ့လိုကိုဆွေမျိုးလို့သူတွေနဲ့ကိုယ်ကွင်းနေရခြင်းဒီတဲ့ဒါအမတန်မှဆင်းရဲတယ်ကရဝတလူပောင်လူလောကအိမ်ရတီတောင်လူဘဝလူလောကမှာဆိုဆင်းရဲတယ်ဒါပေမဲ့ဒါသာသနာပေါင်းနေတဲ့ပုဂ္ဂိုလ်တွေအတွက်တော့ဟုတ်သလားမဟုတ်ပါဘူးခင်ဗျာမဟုတ်ဘူးသာသနာပေါင်းနေတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်ကွင်းနေရတာပဲเนาะကဲထားပါ အဲ့တော့သာသနာပေါ်မှာနေပြီးတော့အတူနေချင်တော့မိဘတွေနဲ့အတူနေချင်တော့မရအောင်နော်အဲ့ဒါပြီးခဲ့တဲ့လာပြည့်နေဆိုတော့ကျွန်တော်ပြီးခဲ့တဲ့လာပြည့်နေကဦးဇင်းဒီမှာအမလုတ်သူပေါ့အမလုတ်သူကတားလေးရတယောက်တည်းသူဥပ္ပိသောတာအဲကြောင်းလာလာနေဦးဇင်းကလည်းကောက်ပြီးဒီလားသင်္ကန်းစီပြီးလိုက်တာကိုရင်ဖြစ်နေတာကိုရင်ဖြစ်နေတော့အဲ့ကိုရင်ကိုတခါလေတမန်တဝါလောက်နေပြီးတော့အခြေခံစာလေးတွေပြင်ပြီးစကိုင်းမြတ်ဆက်ပြန်ပို့ထားလိုက်တာအခုသားတူဥပ္ပိသောတာကစကိုင်းရောက်နေတာ အတကြီးကြီးနဲ့ဖုံးဆက်ခြင်းသာသနာ့ဆိုတော့လေဦးဇင်းတို့ကလည်းဟိုကဆရာဘုန်းကြီးနဲ့နောက်ရက်ပြင်ပါဆိုတော့ဖုံလည်းသူတို့မကန်ရတော့ဆရာဘုန်းကြီးကြီးကနေတစ်ဆင့်မှဆက်လို့ရတာဆိုတော့ခဏခဏမဆက်ကြနဲ့ပြောတာတော့ဘုရားတော့ဦးဇင်းမသိခင်ဆက်တယ်တင်ဒီနောက်ပိုင်းနည်းနည်းမှန်တာတော့မဆက်ရဘူးမဆက်ရတော့အလားခုပြီးခဲ့တဲ့လာပြီနေအဲ့ဒါလှမ်းလှမ်းပြီးဖုံးဆက်တယ်ကိုရင်ကိုဖုံးခေါ်ပေးပါဦးကိုရင်နဲ့စကားပြောဖို့ဟောင်းတကြီးကြီးအဲဂရဝါဒပေါ့အရာတီတောင်လူပေါင်းမှနေတဲ့သူတို့အတွက်တော့ဒီ တဦးလေးသောသားနဲ့ကြွေကွင်းနေရခြင်းဒီဘာဖြစ်နေတော့ဒုက္ခဖြစ်ပါလေခင်ဗျာဒုက္ခပဲဆင်းရဲတယ်ဒါပေမဲ့ဟိုသားလို့သူကတော့သာသနာပေါင်းမှနေတော့အိမ်တော်တတိမြအောင်သူ့ဘသူ့မှာမများစတဲ့ကြံမှာပျော်နေတာဟုတ်ပလားတခါပါတော့ပြောချင်တာကအဲ့ဂရဝါဒအင်အားတီတောင်လူပုံမှာနေတဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဒီဒီရှင်မြို့သားချင်းနေနဲ့ကြွေကွင်းနေရခြင်းဒီဆင်းရဲတယ်အာဆင်းရဲတယ် အဲ့ဒါသတိရလို့တခါစကားကဆက်ချင်းနဲ့အပြင်တော့နည်းနည်းရောက်မယ်ဒါပေမဲ့တခါကြီးတခါမကြီးတန်ဝင်ကရပါပေါ့ပြောမယ်အဲ့ဒါဒီကလေးနှစ်ပတ်နှစ်ပတ်တစ်ပတ်လောက်ပေါ့တစ်ပတ်နှစ်ပတ်လောက်ကရှိတယ်ကျောင်းမှာယောဂီတခါကြီးတယောက်လည်းရှိတယ်ရံကောင်ကဒါလေးတယောက်ကသင်္ကန်းစီတယောက်ကဂျပန်မှာတယောက်ကတော့သင်္ကန်းစီဗမာပြည်မှာနှစ်ယောက်ပဲရှိတယ်တယောက်ကသူကတော့တရားမှလားတရားအားထုတ်အဲ့ဒါငါကြီးတရားလျှောက်ပြီးပြန်သွားအပြင်ရောက်ခါမှပြန်ဝင်လာပြန်ဝင်လာပြီးတော့ မျက်နှာလည်းမကောင်းဘူးခမိတ်ဘာဖြစ်လို့လို့ပြောဆိုတော့တပည့်တော်သားလေးကိုဆုံးရှုံးပေးပါဗျာတဲ့ဟိုဦးစင်းလုပ်တဲ့သားသူကဦးစင်းတို့ရဲ့တပည့်လည်းတပည့်ရင်းပါပဲတော်တော်ကူတော့အဲတော့ရဆောက်တည်နေရဆိုတော့အစလိုရင်းပြောချင်တယ်ကအဲ့လိုပေါ့မိဘတွေဆိုတာလေခုနကိုတကယ်ချစ်တဲ့သားသမီးတွေအပေါ်မှာခုနတန်ရုပ်စဉ်ကဖြစ်ကိုယ်ကွေးနေရတဲ့အခါကျတော့စိတ်ထဲမှာတစ်ခါတလေမှမချမ်းသာတာရှိနိုင်တာပေါ့အဲသို့တော်လည်းပဲဒီလိုပေါ့တရားဓမ္မတွေနဲ့နေနေတဲ့အခါမှာတော့တရားဓမ္မတွေရဲ့စွန့်ရင်ကြောင့် ဒါတော့ကတွေတော့အတော်တန်ငြိမ့်တော့ငြိမ့်တာပေါ့လေကဲထားအဲ့တော့ပြောချင်တာကဒီလိုလူဘဝလူလောကမှာတော့ဆွေမျိုးညာတိတွေနဲ့ကြွေကြွေနေရခြင်းတွေနဲ့ဆင်းရဲဒုက္ခပဲအဲကြောင့်မလို့ဒီဇနဗရကလျာဏီနန္ဒာဆိုတဲ့ဒီအမျိုးသမီးကဒီလူဘဝမှာဆွေမျိုးတွေနဲ့ကြွေကြွေနေရတာဆင်းရဲလို့သိသိတဲ့အခါကျတော့သူကဘာထက်စဉ်းစားတော့ကရဝတိအတ္တဒကရဝတိအတ္တဒအလဗန္တိအဲ့လိုကြွေကြွေနေရတဲ့အကြောင်းကရဝတ အရာဒီကြောင့်လူပေါင်းမှာနေရတဲ့အခြေအနေမှာအတ္တရသာယာဘွယ်ကို အလကံဒီမရနိုင်တော့ဘူး။တရားဒီကြောင့်လူပေါင်းမှာနေပြီးတော့သာယာဘွယ်ဆိုတာမရနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ဆွေမျိုးတွေနဲ့ကိုယ်ကွင်းနေရတော့ဆွေမျိုးမိတ်တင်ဟာတွေနဲ့ကိုယ်ကွင်းနေရတော့ဒါအဲ့တော့ကရဝတာတရားဒီထောင်တဲ့လူပေါင်းမှာချမ်းသာကိုသာယာဘွယ်ကိုမရနိုင်ဘာလို့မလို့ ပပစီတံပပစီတပ်တံပေါ့အဲ့တော့ဘာလို့ရမလို့ယဟန်ဝေသာသနာပေါင်းဝင်ပေါ့ဟုတ်ပလားအဲ့လို သူကဒါသူကနီးပေးတာနော်တခါတည်းကျတော့ဦးဇင်းတို့ပုဂ္ဂိုလ်တဦးတယောက်ကရှေ့ကနေပြီးတော့သူ့ရဲ့ခံစားချက်နဲ့သူ့ရဲ့လုပ်ရက်ပြီးနောက်လူတွေအတွက်တော့ဒါညီလန်းမဖြစ်ဘူးလားဖြစ်ပါတယ်နော်အခုဒါသူကလည်းပဲဒီလိုလုပ်သွားတာပဲသူကဒီခံစားချက်ပေါ့။နေရာဒီတော်လူပေါ်မှာသူမျိုးမိတ်တင်ကလေးနဲ့တွေ့ကွင်းနေရခြင်းဒီဆင်းရဲတယ်။ဆင်းရဲတဲ့အတွက်ကြောင့် သာသနာပေါင်းကိုဝင်အဲ့ဒါကိုတို့တကကြီးတွေမကြီးနေယူလို့မရဘူးလားမိမိတို့လည်းဒီကလေးဆွေဦးမေတင်ကလည်းကိုယ်ကွင်းရရင်ဘာလို့ကြသာသနာတက်ဝင်ပါမယ်ဗျာဒါပေမဲ့အဲ့ချိန်မှာဝင်တော့တိတ်မကောင်းဘူးနော်ကိုယ်တကဝင်တာပုံကောင်းတယ်အဲ့ဒါအဲ့တော့အဲ့ဒါကနီလန်းနေတယ်ဒီကလေးပါဦးဇင်းတို့လောကမှာလူသားတွေရှိရဲ့မတန်တူယူကြအောင်ကောင်းတဲ့ပုံကိုယ်တွေဘယ်လိုပဲဆွေမျိုးမိတ်တင်ကနေကွေကွေနဲ့ကိုစားတဲ့အရာဆိုရင်ဆွေမျိုးမိတ်တင်ကနေနဲ့ကွေကွင်းဒီ ကွယ်ကွင်းရခြင်းဒီဒါဆင်းရဲတွေကရဝါဒအယံတရားလူပေါင်းမှာနေပြီးတော့ဆွေမျိုးမိတ်တင်ကားတွေနဲ့ကွယ်ကွင်းနေရခြင်းဒီဆင်းရဲတယ်ဒါပေမဲ့တချို့လူတွေအဲ့လိုဆင်းရဲမှုတွေကိုပေးဆံပြီးတော့လောကအတွက်ကောင်းကျိုးဆောင်နေတဲ့ပုံကိုယ်ရောမရှိဘူးလားရှိတယ်ဒါကဥစဉ်တို့လူသားတွေမှာမုံမြတ်တဲ့စေတာရှိတဲ့ပုံကိုယ်တွေကထိုကဲ့သို့အရင်းကြီးတွေအများကြီးပဲအခုဒီမှာကြည့်ဒါစားထဲမှာသူမျိုးမိတ်တွေကနေနဲ့ကိုယ်ကိုယ်ရခြင်းဒီဆင်းရဲတယ်လို့ပေါ့အဲ့လိုဆင်းရဲမှုကြီးတွေကိုသူတို့ရင်းနှီးနေတာ ဘာကြောင့်လို့အများအတွေ့ဟောဒါမျိုးလေးဦးဇင်းတို့နားလေဦးဇင်းတို့ဘုရားလောင်းဆိုလဲတို့ပါရမီဖြည့်ခဲ့တဲ့ဘဝဒါအများကြီးတို့တခါရေးတခါမရေးသိပြီးသားဒါနေရုပ်ဇာတိရုပ်ခနာစဉ်တို့ဒါစွန့်နေတယ်ဒါစွန့်ပြီးတော့ဘာလို့တော့အများအကျိုးအတွက်ပဲလောကတ္တစရိယညာတ္တစရိယဗုဒ္ဓတ္တစရိယဒီအတွက်ကျင့်ခဲ့တာလောကထပေါ့အဲ့တော့အဲ့လိုပုံစံမျိုးနဲ့ဒီဇနဗရကလျာဏီနန္ဒာတုတိတာသာသနာပေါင်းဝင်လာဒါပေမဲ့နတ္တတာယာတဲ့တရားတရားရှိလို့ဟုတ်သလားမဟုတ်ဘူး ဗရာတရားရှိလို့မဟုတ်ဘူးအဲ့လိုဆင်းရဲဒုက္ခတွေလူပေါင်းမှာဆင်းရဲဒုက္ခတွေရောက်လို့အဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်ခြင်းသာသနာပေါင်းဝင်လာတာပဲကောင်းပြီအဲ့သာသနာပေါင်းဝင်လာတဲ့အခါကျတော့ဗရာတရားကမရှိတော့ခုနဘုရားရှင်ကိုအာယုတ်တရားတွေကအပြစ်ကိုပဲကြည်နေတာပါလောကရဲ့အပြစ်ကိုပဲဟောနေတာပါဆိုပြီးတော့ဒါဘုရားရှင်တန်ကိုမချင်းကပ်ခြင်းဘူးဘုရားရှင်ကိုဖူးမြော်ခြင်းစိတ်တော်မရှိဘူးအဲ့လိုမရှိတဲ့အခါကျတော့ဒီနေ့ဘုရားရှင်ကဒါဩဝါဒအလှည့်ကြတဲ့အခါကျတော့ မိတိတော်ဂေါတမီပေါ့ဘေကုဏီမကြီးကိုပြောတယ်ကဲအားလုံးဒါဩဝါဒခံယူလာကြရမယ်တလို့ပြောအဲအဲ့လိုဩဝါဒခံယူလာကြမယ်သူတို့ကအလှည့်ကြဟိုလူစားနဲ့တွတ်တွတ်ပြီးတော့ဩဝါဒခံတယ်ကံတော်ဘုရားရှင်ကတခါတဆင့်တည်ပြီးတော့လူစားမလုပ်ရဘူးကိုယ်တိုင်လာရမယ်ပေါ့ကိုယ်တိုင်လာရမယ်ဆိုတဲ့အခါကျတော့မချောင်းတာတော့ဘာလို့တော့ကိုယ်စားလွတ်လို့မရတော့မှကိုယ်တိုင်လာကိုယ်တိုင်လာတဲ့အခါကျတော့အဲ့ဒီမှာဘုရားရှင်ကဒီ အတုပကမ္မထံပေါ့နော်ဒီအတုပကမ္မထံကိုဟောတယ်အဲ့တော့ဒီလိုမှာအတုပကမ္မထံကိုဟောတဲ့အပိုင်းမှာဒီအပိုင်းမှာဟောခြင်းဒီခုနပြောတဲ့အာရိနဝဝိပဿနာအနေနဲ့ဟောတာဘာနဲ့ဟောတာအာရိနဝဝိပဿနာအနေနဲ့ဟောပါတယ်ခင်ဗျာအာရိနဝဝိပဿနာဒီနေရာမှာသမထပိုင်းမဟုတ်ဘူးလို့ပြောချင်တာဟိုတလောကကိုကျွန်တော်ဒီကြောင့်မလို့နည်းနည်းလေးပြောခဲ့တာအတုပကမ္မထံဒီသမထပိုင်းဝိပဿနာပိုင်းဆိုပြီးတော့နှစ်ပိုင်းရှိတယ်လို့ဒီလိုသုံးခဲ့တာပေါ့အဲ့တော့ဒီအာရိနဝဝိပဿနာပိုင်းကိုပြန်ကြည့်ကြမယ်ဆိုရင်လည်း ဒီဦးဇင်းတို့တကယ်ဒီအာရိနဝနုပဒနာကဘယ်အပိုင်းမှာပါတော့ဆိုတော့ဦးဇင်းတို့ဝိပဿနာရှုခွက်ပေါ့ဝိပဿနာရှုခွက်ဦးဇင်းတို့တော40ရှုခွက်ဆိုတာရှိတယ်အဲတော40ရှုခွက်မှာဒုက္ခလက္ခဏာ25ချက်ရှိအဲဒုက္ခလက္ခဏာ25ချက်မှာအကျုံးဝင်တယ်အဲ့ဒီမှာအာရိနဝနုပဒနာရှုခွက်ဆိုတာရှိအဲ့ရှုခွက်ကဒါဒီဒီဝိဇ္ဇယသုတ်တန်တို့ဟိုဒါကိုးကားပြီးတော့ဒါဒီရှုခွက်တွေပေါ့နော်အဲ့တော့ဒါဒီဝိပဿနာပိုင်းမှာ ဒါရှုရတယ်ရှုွက်တယ်အာရိနဝရှုွက်ကအဲ့တော့အရှုွက်နဲ့ရှုမယ်ဆိုရင်တော့သူကဘာဖြစ်တော့ဒီဘက်မှာကဒီဘုရားရှင်ကြီးဒီအာရိနဝရှုွက်ပိုင်းနဲ့ကိုဒီဘိက္ခုနီလေးတွေကိုဟောတာပေါ့တရားဒေသနာဟောလိုက်တဲ့အခါကျတော့ဒီဒေသနာတော်တွေကိုသူတို့နာရတယ်နာရတော့ဒေသနာတော်တွေရဲ့အတိပ္ပယ်ကတော့ဟဲ့ဒီခန္ဓာကိုယ်ကြီးဒီဒါအင်မတန်အတုစေရောကြဆက်စုပ်ပွဲကောင်းတယ်ဒါပုတိပုတ်ပွားနေတယ်ပက္ကရန္တံယူစည်းနေတယ်တို့တော့ကြောင့်တခါလဲ အထက်ကစားအောက်ကယူစည်းကြဒီလိုဓာရကိုးပေါက်ကနေတခါတည်းယူစည်းပြီးတော့ရွှန်ရှားဆက်စုပ်ပွဲအနေနဲ့ဖြစ်နေတဲ့သဘောကိုဒီမှာဘုရားရှင်ဟောတယ်။ဟောတဲ့အခါကျတော့ဘာဖြစ်တော့ဒီဒေသနာတော်တွေကိုနာပြီးတဲ့အခါမှာထိုသူတော်ကောင်းတွေဒီတဲ့။ဒါသူတို့ကတော့ဗာမီကလည်းရင့်ကျက်နေတယ်။ရင့်ကျက်နေတဲ့ကြောင့်ဒေသနာတော်ရဲ့အဆုံးမှာသောတပတ္တိမဉ္ဇဉ်ပုံဉ္ဇဉ်ကိုစိုက်တယ်ဆိုပြီးတော့ဒီလိုဒါဇာမန်ပြထားတာ။အဲ့တော့ဒီနေရာလေးမှာတခါကြီးဒီကမိုင်းဒီဒီရှုခွင့်ကိုကြိုးပြောလိုက်ခြင်းက ဒီအတ္တဝကမ္မထံကိုရှုဟိုပေါ့အာရိနဝအနေနဲ့ရှုယုံနေခုနမဲ့သောတာပတိမဉ္ဇဉ်ပုံဉ္ဇဉ်စိုက်တယ်ဆိုပေမဲ့ရှင်းကဘာမှသူတို့ကမလုပ်ခဲ့တာတော့မဟုတ်ဘူးဘုရားရှင်ကြီးကိုမကြည့်ကပ်ဘူးဆိုပေမဲ့ဒီအလှည့်ကြဦးဇင်းတို့ဓမ္မဒေတကလို့ခေါ်တဲ့ယဟန်တော်တွေဒီဒါအလှည့်ကြတရားဟောနေအဲ့ဒီအချိန်ဒီမှာတော့သူတို့ကဒီတရားတော်တွေကိုနားတယ်နောက်အခြားခြားဘေကုဏီမကြီးတွေရှိကဒေသနာတွေကိုလေ့လာတယ်ပြီးတော့အားထုတ်တယ်အားထုတ်တဲ့အတွက်ကြောင့်သူတို့မှာ ဒါစိတ္တဝိတ္တုတိအရာလဲသမထဘိုင်းမှာဒါအတော်တန်ခྱི་ပေါက်ရောက်နေတဲ့ပုဂ္ဂိုလ်ကြီးသူတော်ကောင်းကြီးဖြစ်တယ်။ဟောနောက်တစ်ခါဘုဘကဒိဋ္ဌိဝိတ္တုတိဘိုင်းကိင္ခာဝိတ္တနာဝိတ္တုတိဘိုင်းနဲ့ယုံနံပရမတ်တွေကိုယုံနံတတ္တာတွေကိုပရမတ်ဉာဏ်မြင်စိတ်တည်းဒီသိမြင်ထားမှုဆိုတဲ့ဒိဋ္ဌိဝိတ္တုတိဘိုင်းဘုဘကပစ္စယပရိက္ခလို့ခေါ်တဲ့အကြောင်းတရားအကျိုးတရားတွေကိုသိနေတယ်ဆိုတော့ပစ္စယပရိက္ခဉာဏ်ပါ။ဟောပြီးတော့မှဒါတွေပြောပြီးကမှခုပြောတဲ့ဝိပဿနာဘိုင်းပေါ့။ဒါတွေကိုသူတို့ကစနစ်တကျတော့တွားထားတယ်သူတော်ကောင်းကြီးဖြစ်တော့ဒါအချိန်နဲ့ ချိန်ကာလနဲ့ပေါ့လေအတိအကျမှာဖြတ်ရှင်ကဒီဒေသနာတော်ကိုအာရိဏဝအနေနဲ့ဟောလိုက်တဲ့အချိန်မှာဒီဒေသနာတော်ကိုအစဉ်လျောက်ပြီးတော့နားကြရင်လည်းဒါမဉ္ဇဉ်ပုံဉ္ဇဉ်စိုက်တယ်လို့ဒီလိုတော့ဒါမိမိတို့ကဟိုနားလည်ထားဖို့လိုတာပေါ့ကောင်းပြီဒါကဟိုဒီမင်းသမီး၃ယောက်ကိုပေါ့ဘုရားရှင်ချွေချွတ်တဲ့အပိုင်းတော့အာရိဏဝနုပဒနာအနေနဲ့ဟောတယ်ဆိုတဲ့အပိုင်းပေါ့နောက်ဦးဇင်းတို့ဒေသနာတစ်ခုရှိတယ်အဲ့ဒီဒေသနာတစ်ခုကတော့ဦးဇင်းတို့ပို့ပြီးတော့ဟို တို့ဒကာကြီးတွေဒကာမကြီးတွေနဲ့ထင်ရှားတာ။သို့တော့ဒါစီဒီဝိဇ္ဇာတုတ်တံမှာလည်းပဲဒီဟာကိုထည့်ပြီးတော့ဖွင့်ပြထားပါတယ်။အဲ့တော့တပ္ပဒမှာတော့ပို့ပြီးတော့ဝိတုဇာကြောင့်အနေနဲ့ပို့ပြီးတော့ထင်ထင်ရှားရှားရှိတာပေါ့။အဲ့ဒါကတော့တို့ဒကာကြီးဒကာမကြီးနဲ့ဒါအင်မတန်ချင်းကြီးရဲ့တိတိမာဆိုတဲ့ဒါဇဝတု။အဲ့ဒီတိတိမဆိုတဲ့ဇံဝတ္ထုပိုင်းမှာလည်းဦးဇင်းတို့ပြောနေတာအပိုင်းလေးဒါနည်းနည်းရှိတဲ့အတွက်ကြောင့်ထည့်ပြီးတော့ခက်တူတူပြောကြရအောင်အဲ့ဒီတိတိမဆိုတဲ့အပိုင်းမှာလေးပဲ ဒီအာရိနဝနုပဒနာအနေနဲ့ပဲဖျားရှင်ကြီးဟောတယ်ဘလို့ဟောတော်လို့မြည်တော့တချိန်မှာပေါ့တိရိမာလီဒါပြည့်တဏ္ဍာမှာတယောက်ပြည့်တဏ္ဍာမှာတယောက်ပဲမယ်ဟိုးမှာဟိုဦးဇင်းတို့မေတ္တာကမ္မဋ္ဌာန်းကဟောခဲ့တဲ့ဥဒ္ဒရာဆိုတဲ့ဒီတထေသမီးပေါ့ဥဒ္ဒရာတထေသမီးကြီးကိုဒီတိရိမာကဒါထောဘတ်စီထောဘတ်ပူကြီးနဲ့ဒါလာပြီးတော့လောင်းတဲ့အခန်းပေါ့အဲ့ခန်းမှာအဲ့နေမှာပဲဘုရားရှင်ကကြွလာပြီးတော့ ဒေါသကိုဒေါသနဲ့ရံကိုရံချင်းမတုံမိမှုပေါ့နော်ဒါဘုရားရှင်ကဟောတယ်ရခြင်းဟောလိုက်တဲ့အချိန်မှာအဲ့ဒေသနာဆုံးပါပဲခုနတိတိမာဆိုတဲ့ပြည်သနာမှာသောတာပန်တည်သွားတာသောတာပန်တည်ပြီးတော့ဒါကလည်းသူအဲ့ကစားပြီးတော့ဘုရားမှုရှိတဲ့သံဃာတော်တွေကိုစွန့်နဲ့ပြုစုလုပ်ကြည့်တယ်ကြီးစွာတဲ့အလိုကြီးကိုပြုပြုပြီးတဲ့အခါမှာဘာထက်လို့တော့နေ့စဉ်တန်ခါရှိပါကိုပြင်ပြီးတော့အိမ်မှာဆုံးကတ်တယ်အဲ့ဒီကစားအဲ့မှာနေ့စဉ်တန်ခါရှိပါကိုဆုံးကတ်တဲ့အခါကျတော့ဒီနေ့မှာပေါ့ရန်တော်တစ်ပါးက အဲ့စစ်ပါးထဲမှာအတူပေါ့ရန်တော်တစ်ပါးဆုံးကိုကြွားတယ်ကြွပြီးတော့တိရိမာလူတဲ့ဆုံးကိုဖုံးပေး၃ဆောင်ဖုံးပေး၃ဆောင်ပြီးတော့တခါတည်းအဲ့ဒီနေရာနဲ့သုံးယူဇနာလောက်ဝေးတဲ့တောချောင်းလေးတစ်ချောင်းကိုအဲ့ရန်တော်တစ်ပါးကကြွတယ်ကြွတော့ဟိုရောက်တဲ့အခါကျတော့ခကြီးမဆောင်ပြောလေဟိုကအာဂန္ဓုကြွလာတယ်ဆိုတော့အာဝတိကရန်ဒီကလည်းခီးဦးကျူကျူပြုတ်ပါတော့ဒါဝိနည်းဒေသနာတော်ပဲဒါဝိနည်းစီကံအရာပေါ့အဲ့လိုခီးဦးကျူကျူပြုတ်ပြီးတဲ့အခါကျဘယ်ကကြွလာသလဲစသည်အပြင်မေးတော့ ဒါအကြောင်းကဖြစ်ခြင်းတော့ဒီယံကလည်းပဲကြွလာတာဘယ်ကကြွလာလဲတာဝတိကကြွလာတယ်အာရာဇဂိုကကြွလာတယ်ဒါတော့ပြောလို့ရတယ်ဒါပေမဲ့သူကအဲ့လောက်ဒီမကအောင်အသေးစိတ်ပြောတာဒကာလေးမဒကာကြီးတွေဒကာမကြီးအဲ့ဒါဒကာကလည်းဒကာလေးကြလို့တိုးတယ်သူအကြောင်းအကျိုးကဆက်ဆက်မသွားဘူးလားဆက်ဆက်သွားတာမျိုးရှိတတ်တယ်နော်အဲ့တော့သူကဘာပြောတော့ဘယ်ကကြွလာလဲလို့မေးတဲ့အခါကျတော့သူကတခါတဲ့အသေးစိတ်နဲ့ပြောလိုက်တာအာအတိတိမှာလူတဲ့ဆွမ်းကို ဖုံးပေးသုံးဆောင်ပြီးတော့ကြွလာတာဘလောက်ထိသူကပြောတော့ဒါကြတဲ့ဟိုရန်တွေကလည်းတတိမာလူရဲ့ဆွမ်းကိုဖုံးပေးသုံးဆောင်လဲဆိုတော့သူလူရဲ့ဆွမ်းကဘလောက်တော်တော်များခရုတက်ဆိုင်တဲ့တန်ဃာတော်ဒီပုံမှာကြီးညိုပြီးတော့လှူသလားဘာဖြစ်လို့လဲပြည်တနာမှာတယောက်ဖြစ်နေတော့ဒါလည်းစူးစမ်းခြင်းသိပါမှာပေါ့အဲ့တော့ပြည့်ပြည့်စုံစုံလှူသလားဆိုတော့ရဟန်းကလည်းအာပြည့်စုံတာတော့မပြောနဲ့ဆွမ်းကိုချီးမွမ်းရုံတင်မဟုတ်ဘူးလူကလည်းချီးမွမ်းထိုက်တယ်ဟောစကားကစလာဟုတ်ပလား စွမ်းကိုချီးမွမ်းတတ်တာမဟုတ်စွမ်းလေကောင်းလိုက်တာမှာသူလူလိုက်တာတစ်ပါးတစ်ပါးကိုလူတာ၃ပါး၄ပါးလောက်သုံးဆောင်လို့ရတယ်ဟောစွမ်းကိုချီးမွမ်းတယ်ဒီမှာကရဟန်း၈ပါးတစ်ပါးတစ်ပါးကိုလူလိုက်တဲ့စွမ်းဒီဘယ်နှပါးလောက်သုံးဆောင်လို့ရ၃ပါးစီ၃ပါး၄ပါးလောက်သုံးဆောင်လို့ရတယ်ဒါသူကစွမ်းကိုချီးမွမ်းတယ်ပြီးတဲ့အခါကျချက်ပြီးချီးမွမ်းတယ်အဲ့ဒါလည်းဘယ်ကောင်းမလို့ဗျာစွမ်းနေမကောင်းဘူးဗျာအဲ့ရကမကလည်းအင်မတန်မှဒါတခါလေဟိုဥပရိယုတ်ရေပေါ့လေဒါ ဒီထဲမှာပြောသလိုပြောရရင်တော့ဒါကလည်းအယံကောင်းကလည်းကောင်းတယ်အစတရားပြင်အကုန်မော့လေစုံအောင်ဒီရန်ကလည်းသူကချီးမွမ်းချီးမွမ်းတော့ဘာဖြစ်တော့အဲ့ဒီခုနသုံးရင်စနာလောက်မှာဝေးရဲ့ခုနယဟန်တော်ပေါ့ဒီအာဂန္တုယဟန်ပြောတာကိုနားထောင်နေတဲ့အဲယဟန်တော်တပါယဟန်တော်တွေအများတဲ့ဟာယဟန်တော်တပါကဒါကလည်းစိတ်ထဲမှာအဲ့ဒီတိတိမာကိုမြင်မြင်လိုက်တာမြင်မြင်လိုက်တာလည်းမဟုတ်ပဲလေဒီမှာဇာတိတခုဘာသွားလဲဆိုအတ္တိဒေနမမြင်ရခင်ပေါ့ မမြင်ရဘဲနဲ့ဟိုတခါလဲဗါတဲ့တော့တတကုဏကထံတုတ်တော်ဟာအတ္တတဏီနေဝအတိနေယဥပ္ပါဒိတဝါဒါတခိုက်တိတကမိုက်ကြီးနော်ဟိုစဉ်းစားစရာကောင်းတတကုဏကထံတုတ်တော်ဟာအဲ့ဒီတိတိမာဆိုတဲ့ဒီပြိတ္တနာမရဲ့ဒီဂုံတရင်းတွေကိုကြားရတာခုနအာဂနုယဟန်စီကဧတေယဟန်စီကနေကြားရဒါမမြင်ရဘူးကြားလည်းပြီးတော့ဗါလဲတော့အတ္တတဏီနေဝမမြင်ဘူးပဲနဲ့တာလျင် မမြင်ဘူးမြင်ဘူးလားမမြင်ဘူးပါဘူးခင်ဗျာမမြင်ဘူးပဲနဲ့ဒါလည်းတိနေယံဥပ္ပါဒိတိတိနေဟံဥပ္ပါဒိတဝါတဲ့တိနေယံဗာတဲ့တုံးတွေကကြီးဒီကမိုင်းကြီးဖြစ်တာဗာဖြစ်တာဖြစ်တာပဲခင်ဗျာဟုတ်မေတ္တာမှာဦးဇင်းတို့ပြောခဲ့ပြီမေတ္တာတိနေဟတဏပိမမေတ္တာပိမဆိုအဲ့မှာတိနေဟဆိုတာပါတယ်အဲ့တော့ဒီမှာသူကမမြင်ဘူးပဲနဲ့အဲ့ဒီရန်တော်ကတခါလေအဲ့တိတိမာရဲ့ဂုံတရင်ကိုကြားပြီးတိတိမာကိုအဲ့ဒီမှာဟိုတန်ရောစဉ်ပေါ့ဖြစ်တာပေါ့ ခြေချင်းနေဖြစ်ဖြစ်ပြီးတော့အဲ့ကိုသွားကျင်လိုက်တာငါအဲ့အိမ်ကိုကြွားရင်ကောင်းမှာပဲငါအဲ့အိမ်ကိုကြွားရင်ကောင်းမှာပဲဒီလိုဖြစ်ဖြစ်ပြီးတော့နောက်ဆုံးတော့ဒီဟိုဘုရားခေတ်ကတော့ဒီလိုစွန်းစားကြွားရင်ဒီပိုင်းအလှည့်ကြကြွားရအလှည့်ကြကြွားရတဲ့အခါကျတော့သူ့လည်းဘယ်တော့ရောက်မလဲသူ့လည်းဘယ်တော့ရောက်မလဲပေါ့မေးတော့နောက်ဆုံးတူတူပြောပေါ့သူ့လည်းရောက်သူ့လည်းရောက်တဲ့အခါကျတော့ဒီကနေ့အဲ့တိရိမာရင်ကိုသူကစုံငံကြွားနောက်တစ်နေ့ကလည်းတက်တက်စင်စင်သူ့လည်းရောက်တာဆိုတော့သူကအဲ့တိရိမာရင်ကိုစုံငံကြွား ကြွားတဲ့အချိန်မှာပဲသတိမှလည်းပထမတစ်နေ့ကဆုံးလောင်းပြီးတွေကကျမ်းမာရေးကတစုံတစ်ခုနဲ့ကျမ်းမာရေးကမကောင်းတော့အာဒါကြတဲ့သူ့ရဲ့အလိုအကျွေးအင်းမခိုင်းတဲ့အမျိုးသမီးလေးတွေကိုဒါကြတဲ့ရဟန်းတန်ဃာတို့တွေကိုဆုံးလောင်းပြီးပါငါကိုယ်သာသူကဆုံးအဲ့တော့အခြားသူတွေကဆုံးလောင်းတယ်အဲ့ရဟန်းတော်တွေကအဲ့ဒါဆုံးလောင်းပြီးတော့သူကမပြန်ခြင်းဘူးမပြန်ခြင်းတော့ဘာလို့တော့သတိမှကိုမြင်မြင်လို့ဆုံးကဆုံးကကြွလာတာဖြစ်တော့သူကမြင်မြင်နေမြင်မြင်တော့စိတ်ထဲကလည်းတောင်းတတယ် အဲတော်တော်တတိမာလည်းကဲဆုံးလောင်းတဲ့ကိစ္စတော့မစွမ်းနိုင်ဘူးဆုံးလောင်းပြီးရင်တော့ကဲတွက်တော့ဖူးအောင်မယ်လို့တတိမာလည်းတခါလေအဲ့မှာလူတွေတစ်ဖက်တစ်ယောက်လောက်တခါလေမချီပြီးတော့တန်ဃာတော်တွေကိုထွက်ပြီးတော့ဖုံးညောဖုံးညောကြော့တယ်အဲ့မှာလည်းဒီရန်ကဒီဖုံးညောကြော့နေတဲ့တတိမာကိုကြည်ပြီးဩတဲ့ကျမ်းမာရေးမကောင်းတဲ့ဒီလူဖြစ်နေတဲ့အချိန်မှာတော့ဒီအမျိုးသမီးတွေဒီလောက်လှနေကျမ်းမာရေးကောင်းရင်ဘယ်လောက်လှမလဲဆိုပြီးတခါလေအဲ့လိုတွေးတွေးပြီးတော့တခါလေအဲ့ဒီမှာ တပိတ်ကိုယူပြီးတော့စွမစားနိုင်တော့ဘူးအဲ့ဒီအိမ်မှာဒါကြတဲ့တပိတ်ပိုက်ပြီးကြောင်းပြန်သွားကြောင်းပြန်ပြီးဒါကြတဲ့ကြောင်းရောက်တော့အဲ့တပိတ်ကြီးကိုရေးမှထားထားပြီးတော့သူကဇာတဲ့ပြောရပြောကြလို့ရှိရင်တော့တင်ငန်းကိုဆွဲပြီးအိတ်တယ်တော့တင်ငန်းကောင်းမှုကြောင့်အိတ်တော့တာပဲတင်ငန်းကောင်းမှုကြောင့်အိတ်တာအဲ့ဒီစွန်းလည်းပဲတစ်ထပ်ငတ်သွားစွန်းတစ်ထပ်ငတ်ပြီးတော့အဲ့လိုနဲ့သူကနေတယ်နေတဲ့အခါကျတော့တိတိမာလည်းအဲ့နေမှာပဲသူကခုနကျမကြီးကတိတ်ပြီးတော့ယောဂဝေဒနာပြင်ထန်လာတော့အဲ့မှာရင်သူကသုတိပြက်ကြီးတည်လွန်သွားသုတိပြက်ကြီးတည်လွန်သွားတော့နမကြီးတဲ့ ဇီဝကရဲ့ညီမလို့သိဒီမှာဆိုတာအခြားသူတော့မဟုတ်ဘူးဆရာဇီဝကဘုရားရှင်ရဲ့ဒါတရေဥယျင်ကိုလူထားတဲ့ဒါတရေဥယျင်ကျောင်းတကာရဲ့ညီမပေါ့ညီမပြတော့ဗိမိသရမင်းကြီးကလည်းတကာလည်းနာမည်ကြီးပြတော့ဘုရားရှင်ကိုသွားကြောက်တယ်သိဒီမှာတော့သုတိပြတ်ပြီးတည်လုံတော့ပြီဗျာဒါဘယ်လိုစီမံရမလဲဆိုတော့ဘုရားရှင်ကအေးဒါဆိုလို့ရှိရင်မိတင်ယူရင်အမှုမပြုတ်နဲ့ဩအဲသူ့ကအလောင်းကိုထားကြီးငက်ဒီမထိုးမစောအောင်ထားပြီးတော့စောင့်ရှောက်ထားဘုရားရှင်ကတလုံးမျိုးလေအဲ့လိုပြောပြီးတော့တရက်နှစ်ရက်သုံးရက်ပေါ့လေ ဒါလို့ကြာလေးအမြောက်လေးကြတော့ဘုရားရှင်ကတခါလဲဘင်းကြီးကိုပြောတယ်တဲ့တိုင်းပြည်ကိုစီလက်တိရိမာအတုပါကိုအလုံးရှုကြရမယ်ကလေးသူငယ်ကလွင်ရင်အားလုံးဒီကိုကြွရမယ်မလာတဲ့လူဒါဒံအတပြားတစ်ထောင်ဆိုတော့ဒါဒံကြောက်တော့တတ္တဝါတွေကဒံကိုကြောက်တယ်တပ်ပိတတန်တိဒံတတ်တာပဲတတ္တဝါစီဒီဒံကြောက်တော့အတုပရှုခြင်းမရှုခြင်းဗါလဲတော့လူသိပ်ပြီးတော့တိရိမာဟိုအတုပကိုလူသိပ်ပြီးဗါဖြစ်သွားတယ် စီသွားတာပဲเนาะဘာဖြစ်လို့တော့ဒံကိုကြောက်လို့ဘာကိုကြောက်လို့ဒံကိုကြောက်လို့ပါဗျာဒါတကယ်ကြီးစာထဲမှာတော့တပ်ပိတတန်တိဒံတတတတ္တဝါတွေဟာတဲ့ဒံကိုတော့ကြောက်တယ်အဲ့ဒါဦးဇင်းတို့စီကန်းနေတိတ်ပြီးတော့မလိုက်နိုင်ဘူးဆိုဒံတော်တန်းလိုက်ဦးဇင်းတို့ကြောက်မလို့ပြောလိပြောတာရှိတယ်ဒါကြီးတွေလည်းပိုကြောက်ဖို့မှာပေါ့ဦးဇင်းတို့ဗမာလူမျိုးတွေကဗမာပြည်မှာဆိုကွန်တရီနဲ့ထွေးကျင်တဲ့နေရာထွေးတာပဲအမိုက်နဲ့ချကျင်တဲ့နေရာချတာဒါပေမဲ့ဒီသူတွေပဲဒီဗမာတွေပဲနိုင်ငံသားတွေရောက်သွားကြလို့ရှိရင်ဘာဖြစ်တော့ အာသိစီကံရှိတာလားဟုတ်ပလားဒီခိုင်းကြီးဒီခိုင်းကြီးရောကိုစီကံမရှိဘူးလားနည်းနည်းရှိတာလေဗျာနည်းနည်းရှိတာပဲဟုတ်တာပါဘာဖြစ်လို့တော့ကြောက်လို့အဲကြောက်လို့ဟာကျွန်တော်ဟိုကနအာဖေရီယာလားအန်လီမှာအာဖေရီယာထဲမှာဟိုကျွန်တော်နေရောအဲ့မှာလမ်းဆောင်နေမီးပွိုင်မတွေ့ဘူးမီးပွိုင်မရှိဘူးဒါပေမဲ့သူကဟိုပထမလာတဲ့ကောင်ကိုဒါဦးစားပေးရတယ်ဆိုတဲ့စနစ်ဘယ်လိုခေါ်တော့အင်္ဂလိပ် အဲ့တော့သူကမီးပွိုင်မရှိပေမဲ့လည်းအဲ့ဒီမှာသူကဒီဟို accident ဆိုတာမရှိဘူးနော်မရှိသလားပဲသူကသူကသူအေးသေးရရမယ်ဆိုတဲ့နေရာမှာအရှင်လျှော့ဆိုလျှော့တာပဲဦးဇင်းတို့ကြည့်သူမီးပွိုင်မရှိရင်တော့သူကသူအရှင်လျှော့ဆိုတဲ့စာကဘလောက်ပဲရေးထားရေးထားဘူးဆိုမောင်းတော့မှာပဲဟုတ်ပလားဒါပေမဲ့ဗမာတွေပဲအဲ့မှာကျတော့စီကလိုက်နာလိုက်တာဦးဇင်းကပြောတယ်အဲဒကာကြီးတွေကားပေါ်ထိုင်ပြီးမေးကြည့်တယ်ဒကာကြီးတွေမီးပွိုင်မရှိဘူးဒီလိုပဲလားဆိုတော့ဟုတ်တယ်ပြတို့တော့ရက်ကိုရက်ရတာလေမရက်လို့ရှိရင်ကင်မရာရက်ရှိတော့ဓာန်ကြီးကမြင့်နေဟုတ်လား ဆိုလိုရင်ပြောချင်တာကစီကန်းဆိုတာတတ္တဝါတွေကဒဏ်ကိုကြောက်တယ်ဒဏ်ကိုကြောက်တော့ဘာဖြစ်တော့ဒဏ်များများထမ်းရမယ်ဆိုလို့ရှိရင်ဒီစီကန်းတွေကိုမချိုးဖောက်တော့ဒီသဘောပေါ့အခုလည်းပဲဒီမှာပေါ့ဒါဘင်းငယ်အာနာနဲ့ဒီတိုင်းပြည်မှာရှိတဲ့သူတွေတိတိမာအတုပါပေါ်တက်ရမယ်မတက်တဲ့ပုဂ္ဂိုလ်တက်ပြတစ်ထောင်လို့တုခိတုခိဟာကအတက်ပြတစ်ထောင်တော့ခုခေတ်မှာလာဦးသလိုဟိုစေသိန်းဆိုတဲ့သင်္ကနာလောက်ရှိရမယ် သင်္ကနာတို့မို့လဲသိစေကနာတို့မို့ရာကနာလောက်ရှိဘလောက်မြင့်တဲ့ကြပြာကြီးကြီးဆိုတဲ့အခါတိတ်များတော့ဒါအတုဝကတိတ်ပြီးတော့လူစီးသွားတယ်။ဘာကြောင့်လဲဆိုတော့ဒဏ်ကြောင့်ဗါလဲတော့ဒဏ်ကြောင့်ပါဗျာ။ဒဏ်ကြောင့်အတုဝလူစီးတယ်။ကထအဲ့လိုမျိုးပေါ့ဟိုဒါကြောင့်မလို့တိတိမရဲ့အတုဝဒီတိတ်ပြီးလူတွေအများကြီးပဲ။အဲ့မှာပဲယံပရိသတ်ကိုလည်းဘုရားရှင်ကဒါဟိုအတုဝရှိခြင်းနဲ့ ယံပရိသတ်လည်းအကုန်ကြွရမယ်ဆိုပြီးတော့ပရိသတ်တွေကိုပြောတယ်ယံဘိက္ခုပရိသတ်ဘိက္ခုနီပရိသတ်ပေါ့တလုံးပြောတယ်ပြောတဲ့အခါကျတော့အဲ့ဒီမှာအဲ့ယဟန်ရဲ့မိတ်ဆွေတွေကလည်းကြားတော့ဟာငါရှင်တိတိမာကိုရှုကြည့်ရအောင်ဒီနေ့တော့ဟိုသွားကြရမယ်ဆိုတော့အဲ့ဒီကုဏခေါင်းမုတ်ကြုံတဲ့ယဟန်ကခုဆို၄ရက်မြောက်ဆိုတော့၄ရက်မြောက်ဒီသူဘာမှမစားဘူးဘာမှမစားဘူးခုနသင်္ကန်းခေါင်းမုတ်ကြုံပြီးအိတ်နေတာဘာမှမစားဘူးအိတ်တာ၄ရက်ရှိသွားတယ်အဲ့၄ရက်ရှိနေတဲ့ပုဂ္ဂိုလ်ကခုနဘေးကတငယ်ချင်းမိတ်ဆွေက တိတိမာကိုကြည့်အောင်လို့ဆိုတော့အဲ့ဒီသမင်းမစားတဲ့လေးရကထပြီးဟောတုတ်ထိုင်နေဟုတ်လားတန်ဟောတုတ်တံပြီတခါလေးအဲ့ဒါသွားမယ်ဆိုတပိတ်ဆွဲပြီးတော့တပိတ်ထဲမှာကစွန်းတွေကတိုးနေတယ်စားတဲ့အတိုင်းပြောရင်အဲ့ဒီလေးရက်လောက်ဒီသွေးကြီးကိုဒီတိုင်းပေးချတော့အဲ့ဒါစွန်းတွေကလည်းပုတ်တိုးနေအဲ့ဒီပုတ်တိုးနေတဲ့သွေးကြီးကိုစေးကြောပြီးတခါလေးတပိတ်လွယ်ပြီးတော့အဲ့ဒီရာဇဂျိုကိုသွားလာတိတိမာအလောင်းကောင်ကြည့်အောင်ပေါ့ဟိုရောက်တဲ့အခါကျတော့တခါလေးအလောင်းကောင်ကလည်းလေးရက်လောက်ဆိုတော့ခုနပြောတဲ့အုတ်တုမာတကအဖြစ်နေပြီဘာဖြစ်နေပြီရော ဥဒုမာတကဖြစ်နေပါပြီဥဒုမာတကအဲ့မှာခုခုရောင်းနေပြီအဲ့လိုဥဒုမာတကဖြစ်နေတဲ့အခါကျတော့အဲ့အတုပကိုမြင်မြင်တဲ့အခါကျတော့တခါလေဘုရားရှင်ကဘိဗိမိတရာကိုတခါပြောတယ်ကဲတိတိမာကိုကိုတော့ကတနေ့ကိုအတပြားတစ်ထောင်နဲ့မှတိတိပြားနဲ့တိတိမာနဲ့အတူနေခွင့်ရအဲ့တော့ဒီနေ့နဲ့အတပြားတစ်ထောင်နဲ့ဘလူးယူမလဲစီးလဲသေးတယ်ဆိုတခါလေအတပြားတစ်ထောင်နဲ့တိတိမာဘလူးယူမလဲကိုတော့ကတော့ဒါမရလို့တန်းကျင်နေရအခုဘလူးယူမလဲလို့မေးတော့ယူမဲ့လူတရားမှမရှိတော့ဘယင်ကရှောက်တယ်ရှင်မဘလူးမှမယူဘူး ကဲလျှော့လိုက်စမ်းတဝက်900လူယူမလဲယူမဲ့လူမရှိလျှော့လိုက်စမ်းတဝက်ဒီလိုနဲ့သွားတာနောက်ဆုံးမှာအတပြားတစ်ချက်နဲ့လည်းဘလူးမမယူအတပြားတဝက်နဲ့လည်းဘလူးမမယူအတပြားတမတ်နဲ့လည်းဘလူးမမယူနောက်ဆုံးတပဲနဲ့ယူပါဆိုတော့မယူကဲဘလူးမတပဲနဲ့လည်းမယူလို့ရှိရင်အလကားပေးတဲ့ဘယ်သူယူမလဲဆိုတော့ယူမလားမယူပါဘူးခင်ဗျာမရှိရောယူမဲ့လူမရှိရောအဲ့ကြမှာဘုရားရှင်ကဒီမှာဒီယုတ်တရားရဲ့သဘောပေါ့နော်ယုတ်တရားရဲ့အပြစ်ကိုဘုရားရှင်က ဧဝရူပနာမအရူပံခယဝယပတ္တံပတ္တထဘိကဝေအာတုရံအတ္တဘောင်တိဒါလေးကိုပြရှင်မှာဟောတယ်။ဘာပြောလို့ဆိုတော့ဘေကဝေจิตာယံတို့ဧဝရူပံဤသို့သဘောရှိသောရူပံခယဝယပတ္တံဖြည့်ချင်းချုပ်ချင်းသဘောတို့ရောက်လျက်ရှိသောဧဝရူပံဤသို့သဘောရှိသောရူပံယုတ်တရားကိုပတ္တထရှုကြကုန်လော။ဧတရူပံဤယုတ်တရားတိကအတ္တဘောင်ဤ ဤခန္ဓာကိုယ်အတဘောကြီးကိုအာတုဒံနှိမ့်ဆက်၍နေတယ်ဒီခန္ဓာကိုယ်ကြီးကဒါဒီယုတ်တရားကြီးကမိမိတို့ခန္ဓာကိုယ်ကြီးဆိုတဲ့ဒီယုတ်တရားကြီးကမိမိတို့ကိုနှိမ့်ဆက်ပြီးတော့နေတာပြီးတော့ကြည့်လိုက်မယ်ဆိုသူ့မှာခရဝရပတ္တံခရဆိုတဲ့ကုံကုံသွားခြင်းတဘောဝရဆိုတဲ့ပြက်ပြက်သွားခြင်းတဘောကိုဒါရောက်ရှိနေတဲ့ဒီယုတ်တရားကြီးကိုတရားရှုကြဆိုပြီးတော့ပြခြင်းကအဲ့ဒီမှာဒီအတုပကမ္မဋ္ဌာန်းကိုတခါဟောတယ်အဲ့ဒေသနာတော်ရဲ့အဆုံးမှာတော့ဘာဖြစ်လို့လဲဆိုတော့များစွာသောပရိသတ်တွေနဲ့ချွတ်တန်းဝင်ပြီးတော့စောစောကတိတိမာကိုဆွလန်းနေတဲ့ ဒီဟန်တော်ဒီပဲပဲအဲ့မှာဘာဖြစ်တုံဆိုတော့သတ္တပတိပုံမှာဒီသတ္တပတိမဉ္ဇဉ်ပုံညာရသွားတယ်ဆိုဘယ်လိုဟောတော့ဒီကျုပ်ကလေးကိုဒီတော့ပြောနေတာကဘာပြောချင်တာလဲဆိုတော့ဒါဒီဒါအာရိနဝနုပဒနာအနေနဲ့ဟောထားတယ်လို့ဒီလိုပြောချင်လို့ဗါတယ်တော့အာရိနဝဥပဒနာဉာဏ်အနေနဲ့ဟောတာပါတယ်ဗျာအာရိနဝနုပဒနာအနေနဲ့ဟောထားတာဖြစ်တဲ့အတွက်ကြောင့်ဒီရှုွက်ဒီရုံးလည်းကောက်ရှုဖို့တော့အရင်ကြီးမလွယ်ကူတဲ့ရှုွက်ပဲ ရှင်းမှာသူကအရိနောအနုပဒနာပြည့်တဲ့အတွက်ခုနတောလေးဆိုရှုခွက်ထဲမှာပါတဲ့ရှုခွက်မျိုးဖြစ်ခဲ့ရင်သူအရှင်းမှာရုပ်တရားနဲ့နေရာတွေကိုသိထားရမယ်အကြောင်းတရားအကျိုးတရားတွေကိုသိထားပြီးတော့သမတ္တနာဉာဏ်ဥရိယပြဉာဏ်ဆိုတဲ့ဒီဉာဏ်ကြီးတွေကိုရထားရတယ်သူတော်ကောင်းတရားဖြစ်နေပြီအဲ့မှာမှဒီသို့တော်တလောက်ပါရမီရည်ကြက်နေတဲ့သူတော်ကောင်းတွေကဘာဖြစ်လို့ဒီရုပ်တရားပေါ်မှာဆွဲလန်းနေကြတော့သူတို့ကအတိတ်ကဘဝပေါင်းများစွာမှာဒီစာထဲမှာလည်းပါတယ်အတိတ်ဘဝပေါင်းများစွာနှစ်ပေါင်းများစွာမှာဖြစ်ပေါ်နေတဲ့ဒီတဏှာတရားတွေကကြီးစိုးလာတယ်တတော်ကတူတယောက်ကတန်တန်ပါ အဲ့တော့ဒီဘဝမှာပါရမီရင့်ကျက်နေပြီးတော့မညံပုံညာမဆိုင်ခင်အထီတော့ဒီကိလေသာတွေကသူကအရှင်အဝါအတိတ်ကအရှင်အဝါအားကောင်းနေတော့သူကလာပြီးတော့အနှောက်အယှက်ပေးနေတာပဲအဲဒါပေမဲ့ဝိပဿနာကိုဒီဘဝမှာလုံးလုံးမရှိတာလားဆိုတော့လေမဟုတ်ဘူးထက်ကျင်တဲ့ဝိပဿနာဉာဏ်တွေကိုဒါသမထဝိပဿနာတွေကိုသာသနာ့တွင်မှာနေပြီးတော့ဉာဏ်ကျိုးကိုအတုံနေတဲ့သူတော်ကောင်းတွေသာဖြစ်တယ်အဲ့တော့အတိတ်ကကုဏပါခဲ့တဲ့အထုံးဒီဇယိုက်တွေကတိတ်ပြီးတော့ကြီးစိုးခဲ့တဲ့အခါကျတော့လောလောကူကူနဲ့ဒီတရားတွေက ဟိုမလွတ်မြောက်နိုင်သေးတာပဲရှိရတယ်။ကောင်းပြီအဲ့တော့ဒီနေရာမှာဘုရားရှင်ကတိတိမာကိုစံထားပြီးတော့ဒီခန္ဓာကိုယ်ကြီးကရွှန်ရှားဆက်စုပ်ပွဲပေါ့ဒီခန္ဓာကိုယ်ကြီးကအပြစ်ပေါ့ဒါကြောင့်မလို့ဦးဇင်းတို့မာတိပဏာတော့မှာဆိုရင်ဣမမေယောကာယံဒီခန္ဓာကိုယ်ကြီးကိုကြည့်လိုက်ကြံဒီခန္ဓာကိုယ်ကြီးကိုဉာဏ်ဖြင့်ဒါအစဉ်ဒါလျှောက်ပြီးတော့ကြည့်ရမယ်ဆိုပြီးတော့ဘုရားရှင်က ဣမမေဝကာယံဥပတံဟရတိဣမမေဝကာယံဥပတံဟရတိဤခန္ဓာကိုယ်ကြီးကိုလည်းဉာဏ်ဖြင့်အစဉ်လျောက်ပြီးတော့ကြည့်လိုက်စမ်းပါတဲ့ဒီခန္ဓာကိုယ်ကြီးကိုဉာဏ်နဲ့အစဉ်လျောက်ပြီးတော့ကြည့်လိုက်ဆိုတော့ဉာဏ်နဲ့ဒါရှေ့ရှုပြီးတော့ကတ်ဆောင်ပြီးတော့ကြည့်လို့ဒါလိုပြောတာအဲ့တော့ဒီခန္ဓာကိုယ်ကိုဉာဏ်နဲ့အစဉ်ဟိုကတ်ဆောင်ပြီးတော့ကြည့်ဆိုတဲ့အပိုင်းမှာဦးဇင်းတို့ဘာသွားတွေ့ရတော့ဆိုတော့ဒကာကြီးတွေဒီမှာအဲ့မှာဟိုနဝတိဝတိကပပနော်နဝတိဝတိကပပမှာအဲ့မှာဘာလို့ဆိုတော့ ဧကာဝမဟာဧကာဝမတံဝါဒုယမတံဝါတရားမတံဝါဥတ္တမတကဝိနိတကဝိပုပ္ပကပဝိမုတ်ဝိပုပ္ပကဇာတံဆိုပြီးတော့ဒီမှာတရားဓာပိပတ္တယတရိတံတိဝိဋိကာယသတိတံဧကာမတံဝါဒုယမတံဝါတရားမတံဝါဥတ္တမနကံဝိနိနကံဝိပုပ္ပကဇာတံသောဣမမေဝကာယံဥပတံဟရတိဟောမှညံမြက်ကတ်ဆောင်ပြီးကြည်ခိုင်းတယ်သောဣမမေဝကာယံဥပတံဟရတိယံမိကောကာယောဧဝံဓမ္မောဧဝံဘာဝေဧဝံနတ္တိတောတိဆိုပြီးဒီမှာ အဲ့တော့ဘာပြောတာလဲဆိုတော့တရားဓာတိပတ္တယသတိတံတေဝတိကာယစရိယံကြည့်လိုက်စမ်းဒီခန္ဓာကိုယ်ကြီးတုတ်တန်တဇမှာစွန့်ပစ်ထားတဲ့ဒီခန္ဓာကိုယ်ကြီးခုနဧကာမယံမတန်ဝါဒုယမတန်ဝါတိယမတန်ဝါတရက်လွန်သွားနှစ်ရက်လွန်သွားသုံးရက်လွန်သွားပြီဆိုရင်ဘုဒ္ဓမာတကံဝိနိတကံဝိပုပ္ပကဇရအဲ့မှာပူပူရောင်လာမယ်စသည်အပြင်ဒီအတုပသဘောတွေကိုမိမိရဲ့ခန္ဓာကိုယ်ကိုလည်းကတ်ဆောင်ပြီးတော့ကြည်ပြီးတဲ့အခါမှာအယမိခောကာယောအင်္ဂါတို့ရဲ့ခန္ဓာကိုယ်ချင်းတည်တယ်အေဝံဓမ္မောအေဝံဘာဝီအေဝံနာတိတော်ဤသို့သဘောရှိတယ်ဤသို့ ဓမ္မတာသဘောတဘာဝရှိတယ်ဤသဘောတွေကိုမကျော်လွှားမလွန်မြောက်နိုင်ပါဘူးဆိုပြီးတော့ဒါမိမိတို့ရဲ့ခန္ဓာကိုယ်အတဘောအတဘောကြီးကိုလည်းဒါအပြစ်အာရိနဝအနေနဲ့ရှုခိုင်းတာအေးအဲ့လိုအပြစ်အာရိနဝအနေနဲ့ရှုခိုင်းတယ်ဒီဝိပဿနာမှာဆိုရင်တော့သူကဘာဖြစ်တုံးလို့မေးတော့ဝိပဿနာဘက်ကိုဥတည်ပြီးရှုခဲ့ရင်တော့အဲ့မှာအမျိုးသားမျိုးသမီးခွဲကြမလို့အိဇဒဗိဒအကုန်ရှုလို့ရတယ်ဒါကိုပြောခြင်းဒါကိုတော့ဒါကဘာလဲလို့ဆိုတော့အဝိညာဏကအတုပလို့ခေါ်တယ်ဘာလို့ခေါ်အဝိညာဏ အဝိညာဏကအတုပါဗါတယ်တော့အဝိညာဏကဝိအတုပါနော်အဝိညာဏကအတုပါဆိုတာဘာပြောတာတော့ဆိုတော့တက်မဲ့အတုပါပေါ့အဝိညာဏကဝိညာဉ်မရှိဘူးအဝိညာဏကအတုပါတက်မဲ့အတုပါအနေနဲ့ဒါလိုရှုလို့ရှိရင်တော့အာရိနဝအပြစ်ကိုရှုခြင်းနဲ့အနေနဲ့ရှုမယ်ဆိုရင်အမျိုးသားမျိုးသမီးခွဲခြားစရာမလိုပဲနဲ့ဒါအာရိနဝအနေနဲ့ဒါရှုလို့ရတယ်။သို့တော့တမထဘိုင်းဒီမှာ အဲ့ဒီမှာခုနအဝိညာဏကအတုပပြီးတော့တဝိညာဏကအတုပရှင်အတုပဆိုတာရှိသေးတယ်ဒါကတော့ဦးဇင်းတို့စောစောပိုင်းကပြောခဲ့တဲ့ပရိကူလာရွှေရှားစစ်စုပ်ပွဲအနေနဲ့ရှုတဲ့အပိုင်းမှာဒါ32ခုရတာရှုခွက်ဒီဒါတဝိညာဏကအတုပပဲအဲ့ပြီးတဲ့အခါကျခုအဝိညာဏကအတုပတဲ့မှာအခုအာရိနဝနုပဒနာအနေနဲ့မဟုတ်ဘဲနဲ့တမထအနေနဲ့ရှုမယ်ဆိုရင်တော့ဒီမှာကျတော့သူကကွဲပြားသွားတယ်ဒါလေးကိုပြောချင်တယ်အဲ့တော့တမထအနေနဲ့ကွဲပြားသွားပြီဆိုတော့အာရိနဝနုပဒနာအနေနဲ့ရှုမယ် အာရိနောအနုပဒနာအနေနဲ့ရှုကြမယ်ဆိုလို့ရှိရင်တော့သူကဘာဖြစ်သွားတော့ဆိုတော့ရှုခွက်ကပြောင်းသွားရှုခွက်ကမတူတော့ရှုခွက်ကမတူတဲ့အခါကျတော့ဦးဇင်းတို့ဒီဝိတ္တုရိမက်မှာဒါပြထားတယ်ပေါ့ဒီအတုပရှုခွက်ပေါ့နော်အဲအတုပကမ္မထံပေါ့အတုပကမ္မထံရှုခွက်ရှိတယ်အဲ့မှာဆိုလို့ရှိရင်တော့ဦးဇင်းတို့ဒုဒကာကြီးဒကာမကြီးတွေအဲ့ဒီမှာဒါအလုံးဟိုတွေ့ပူးပြီးသားပဲဖြစ်နေတယ်ပေါ့ဒါအတုပ10မျိုးပေါ့ဒါအတုပ10မျိုးဒါဒီ ဒါတမထာပိုင်းအနေနဲ့ရှုမယ်ဆိုရင်ဒါဘာဖြစ်တုံဆိုတော့ပထမဇန်တိယဘယ်တိယတော့ပထမဇန်တိယပါတယ်ဖေဟာပထမဇန်တိယပဲဒါဟိုတမထအနေနဲ့ရှုမယ်ဆိုတော့အဲ့တော့ဦးဇင်းတို့အဲ့ဒီပိုင်းလေးကိုဒါစပြီးတော့ရှုပုံရှုနည်းနဲ့အစောရှောက်ကမ္မထန်ဒီဒီနေရာမှာဦးဇင်းတို့တမထအနေနဲ့ဒါတမထပိုင်းအနေနဲ့စိတ္တဝိသုဒ္ဓိပိုင်းကနေဆုရတဲ့ကတမထကိုသွားထားတာဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ဒီမှာဟောမှာကတော့အဲ့ဒီဒီတမထအပိုင်းကိုဥတည်ပြီးတော့ဟောအောင်ပါပေါ့နော်။ အတော်ရှင်းကပြောခဲ့တာဒါအာရိနဝနုပဒနာအနေနဲ့ရှုလို့ရတယ်ရှုရတဲ့အတိုင်းဒါကိုဒါဦးဇင်းတို့ပြောပြီးတော့အခုဒီသမထပိုင်းအနေနဲ့ဟောကြအနာကြကြရအောင်အဲ့တော့ဒါစပြီးတော့ဦးဇင်းတို့ဒါဝိသုဒ္ဓိမမှာလည်းပြထားတယ်နောက်ဒီဝိသုဒ္ဓိမမှာပြထားတယ်ဒီအတုပ7ပါးဆိုကြဆိုအဲ့တော့ဩတ္တမနကဝိနိလကဝိပုပ္ပကဝိခာယိတကဝိစိတ်တကဝိခာယိတကဝိခိတ်တကနောက်တက ဟတဝိခိတကလောဟိတကပုလူဝကအဋ္ဌိကဆိုပြီးတော့ဒီ10မျိုးရှိတာပေါ့နော်အဲဒီ10မျိုးကိုဦးဇင်းတို့ဒါအရင်ဆုံးသူ့ရဲ့အဓိပ္ပာယ်လေးတွေကိုစပြီးတော့သွားကြရအောင်အဲ့တော့နံပါတ်1ကဘာလဲဆိုတော့ဥတ္တမာတကဥတ္တမာတကဆိုတာဘာလဲဆိုတော့တေတိမအတက်2ရက်3ရက်ကြာတဲ့အခါ2ရက်3ရက်ကြာပြီးလုံမြောက်သွားပြီလုံမြောက်သွားရင်ဘာဖြစ်တုံးအဲ့ချိန်မှာတခါလေဖူးဖူးရောင်ပြီးတော့တခါလေရွှေရှာဆက်စုပ်ပဲဖူးဖူးရောင်ပုတ်သွားပြီးရွှေရှာဆက်စုပ်ပဲဒါမတ္တာအလောင်းကောင်ဒါအတုပါရဲ့သဘောမတ္တာအလောင်းကောင်နော် ဒီလိုဒါရှိပါတယ်ဒါကသူ့ရဲ့သဘောပြီးတော့ဦးဇင်းတို့ရှိပုံလေးဆက်ပြောကြမယ်နော်အဲနံပါတ်1ကြပါလဲဆိုဝိနိလကဝိနိလကဆိုတာဗါလဲတော့အသားများရာ၌နေ၍ပြည်စုများရာ၌ဖြူသည်ဖြင့်ဒါအဖြူအနီရုံးပြီးတော့ရုံးနှောပြီးတော့ညုံမဲပုတ်ပွားနေတဲ့အလောင်းကောင်ဒါဝိနိလကနောက်တစ်ခါဝိပုပ္ပကဝိပုပ္ပကကြတော့ပြည်တစုစု ပောက်ကွဲယူလျက်ဆက်စုပ်ဖွယ်ရမတအလောင်းကောင် အဲဆိုတော့ဦးဇင်းတို့စတာကဘယ်လောက်လောက်ကစတော့ဆိုတော့တည်ပြီးတဲ့အခါမှာ2ရက်3ရက်ဒါကတော့တခါကြီးတို့ဟိုဆရာဝန်တွေကတော့ပို့ပြီးတော့ဒါကတော့လက်တွေ့ဆန်လိမ့်မယ်ထင်တယ်ဟုတ်ပလားအဲ့တော့2ရက်3ရက်လောက်ဆိုလို့ရှိရင်2ရက်3ရက်ကျော်လာပြီခုန4ရက်မြောက်လောက်ဆိုရင်လည်းခုနပုတ်ပွားပြီးပူပူရောင်လာပြီးပြီးတဲ့အခါကျတော့အဲ့ကနေပြီးတော့2ရက်3ရက်လောက်ကြာလို့ရှိရင်ထပ်ကြာလိုက်လို့ရှိရင်ဘာဖြစ်မလို့ဒါအဖြူအနေရော့ပြီးတော့တခါလဲညိုမဲလာပြီညိုမဲပုတ်ပွားလာပြီအဲ့ကနေပြီးတခါထပ်ကြာသွားလို့ရှိရင်ဘာဖြစ်တယ်တော့ ဤဒီစုစုနဲ့ယုံချဆက်စုပ်ပါဖြစ်အဲ့ကြတော့ခုနဒေါ်လာ6ပါးကနေဒီခါလေးအဲ့ဒါအရေးရွေးတွေနဲ့ဒါပြည်သူစုစုနဲ့ဒီလိုဖြစ်လာတာပေါ့အဲ့ဒါဝိပုပ္ပကအဲ့တော့ဒါကဒကာကြီးတို့တော့ကိုသိတယ်ဟုတ်တလောကဦးဇင်းတို့ဟိုသုရတကသမ္ပဒဟောတော်ကနည်းနည်းလေးပြောခဲ့တယ်လို့ပေါ့အသားတွေကလောက်ထွက်တယ်ဆိုတာတွေဒီဒါတကယ်ကိုဒါမှန်တဲ့သဘောပဲဦးဇင်းတို့ဒီအသားတွေမှာဒါမစင်မကြေရင်ရှာဆက်စုပ်ပေါ်တဲ့သဘောတွေတကယ်ကိုအတင်းရှာရှိနေတာပဲဒါပေမဲ့ဦးဇင်းတို့ကဒီခန္ဓာကိုယ်တွေကိုတော်တော်မမောနေရတယ်ဆိုတာက အမြဲမိမိတို့ကပြုပြင်ပေးနေတာဖြစ်တယ်အမြဲပြုပြင်ပေးနေတာဖြစ်တဲ့အတွက်ကြောင့်တော့ဒါကဟိုသာယာဘွယ်အနေနဲ့တက်မယ်နေကြတာဒီပြုပြင်မှုတွေရက်ဆိုင်ပြီးတော့ဒီတိုင်းနေမယ်ဆိုလို့ရှိရင်ဇာတဲ့ကတော့တခါပြောထားလိမ့်မယ်။ဘာပြောထားလဲဆိုတော့ဘယင်းနဲ့တွန်းဆန်းတာပေါ့ဘယင်းနဲ့တွန်းဆန်းတာတူတယ်ဘာမှမမကွာခြားဘူး။တွန်းဆန်းတာကမပြုတ်မပြင်းတဲ့တခါလေရထက်ရွာတဲ့ကိုကြောက်လွယ်နေတဲ့ခါကျတော့အင်မတန်ရွှေချဆွတ်ဆွတ်ပွဲအနေနဲ့ထင်ရပေမဲ့ဘယင်းဆိုတဲ့ပုဂ္ဂိုလ်ကတော့အပြုတ်ပြုတ်ပြင်းပြင်းနဲ့နေတဲ့အတွက်ကြောင့်ရွှေချဆွတ်ဆွတ်ပွဲမထင်ဘူးသူ့ကို ဒါပြုပြင်မှုတွေနဲ့ဒါဖုံးကွယ်ထားတာပေါ့နော်ပြုပြင်မှုတွေနဲ့ဖုံးကွယ်ထားတယ်အဝိဇ္ဇာနဲ့ဖုံးကွယ်ထားတယ်ဗန္နလာတွေနဲ့ဖုံးကွယ်ထားတယ်ဒီတော့အဲ့ဒီမင်းကြီးဒီလည်းပဲခုနဘာမှမပြင်းမစင်မဲနဲ့ဒါကြလေရတဲ့ရွာတဲ့ဒုစရတယောက်လုံးနေနေနေဆိုလို့ရှိရင်သူရောဘာထုမှာတော့ရေရှားဆက်စုပ်ပွဲပါပဲဟုတ်ပလားဒါကအာရိနဝဘိုင်းပဲကဲဒါအဲ့တော့ကုတ္တိဝိကုပ္ပကဘိုင်းမှာခုနပြည်သူနဲ့ဒါ ပောက်ကွဲယူရပြီးတော့စက်စုပ်ပွဲအလောင်းကောင်ပြီးရခါကျတော့ဝိစိတ်တကဝိစိတ်တကဆိုတာဘာလဲတော့ထက်အောင်နှစ်ရံမဆက်ဆက်အောင်ပိုင်းဖြတ်ထားသောစက်စုပ်ပွဲရမန္တာအလောင်းကောင်အဲအထက်အောက်ပေါ့ခန္ဓာကိုယ်အပေါ်ပိုင်းအပိုင်းဒါပြတ်နေတာပေါ့ဟောနောက်တစ်ခါပြီးတဲ့ခါကျတော့ဝိခာယိတကဝိခာယိတကဆိုတာဘာလဲဆိုလိနာခွေကြီးအတိတိတို့သည်နိမျိုးစုံပြဖုံဖုံအပြင်ခဲစားထားသောစက်စုပ်ပွဲရမန္တာအလောင်းကောင်ဒါက နံပါတ်4နံပါတ်5ပြီးတဲ့အခါကျနံပါတ်6ပါတယ်တော့ဝိခိတ်တကလက်ကြည်ကောင်းကိုဖယုဖရေထူထူကျဲအောင်ပြစ်လွတ်ထားအပ်သောစစ္စုဝေယမန္တာလောင်းကောင်ဒါကလည်းလက်ကတခြားကောင်းကတခြားခြေကတခြားပေါ့ဒီပုံစံပေါ့ပြီးတဲ့အခါပြီးတဲ့အခါကျတော့ဟတဝိခိတကဟတဝိခိတကဆိုတော့ဘာပြောတော့ကြီးကြည်တန်တန်ဖြစ်အောင်ဒါဖြင့်မွန်၍လက်ကြည်စားတော့ကိုယ်ငါတို့ကိုထူထူရက်တို့ဖယုဖရေကျဲအောင်လွင့်ပြထားသောစစ္စုဝေယမန္တာလောင်းကောင် ဟောဒါကတော့ဦးဇင်းတို့ကြီးကြီးတန်တန်ဆိုတော့ကြာကျင်လို့ကြာပြန့်ကျဲပြီးတော့ကြာနေတဲ့သဘောပေါ့။ဒါကြတဲ့ဟိုတစားဒီတစားတလို့ပြန့်ကျဲပြီးတော့ဖြစ်နေတဲ့သဘောပေါ့။အော်ပြီးတဲ့အခါကျတော့လောဟိတကအော်လောဟိတကဆိုတာဘာဖြစ်တယ်လို့ဆိုတော့သွေးများသွေးများထွက်ယူလျက်တကိုယ်လုံးပြောင်းသွေးပြင်လိမ့်ကြံနေတော့စသက်ဝေယမသာလောင်းတာဒါသွေးလေးလေးကပ်နေတဲ့သဘောပေါ့။နောက်တစ်ခါပုလူဝကပိုးလောက်တို့ပြင်ပြင်းနေတင်တော့အဲဇေဇာစသက်ဝေယအလောင်းပါ။ဒါကတော့ဦးဇင်းတို့ တော်လေးရက်ကြသွားလို့ရှိရင်အသားရည်တွေမကြခင်ပေါ့အဲဒါဆိုပိုးလောက်တွေနဲ့ပြည်ပြီးတော့နေတဲ့သဘောပေါ့အဲပိဋကကျတော့အဋ္ဌိကအဋ္ဌိကဆိုအယုစုအစင်၌တည်ကြည်တော်ဆက်စုပ်ွယ်ရအလောင်းဟာအဋ္ဌိကဆိုတော့ဘာမှကုလားအသားရည်တွေမရှိတော့ဘူးနာရည်ပြောအားလုံးမရှိတော့ဘူးအယုရည်တွေကျန်နေတယ်ဒါအလောင်းကောင်းဆိုပြီးတော့ဒီလိုမျိုးပေါ့ဒါအတုပ10ပါးရှိတယ်အဲအတုပ10ပါးကိုဦးဇင်းတို့ဝိတ္တိမတ်မှာကြတော့သူကဟိုရှုပုံကိုအသေးသေးပြနေအဲဝိတ္တိမတ်အရာဆိုလို့ရှိရင်တော့သူကဒါက ဒီကမ္မထကိုခုမှစပြီးတော့အာတစ်တယ်ပေါ့ခုမှစပြီးအာထုတ်တယ်သူတော်ကောင်းတယောက်အနေနဲ့ဘယ်ပုံဘယ်ပန်းဗဏိလအပြင်ဒီအတုပကမ္မထနမိတ်ရအောင်ယူရမယ်ဆိုတာကိုတုတ်တန်ကိုသွားရမယ်ပုံတန်တုတ်တန်ကိုဘယ်ပုံဘယ်ပန်းဗဏိလအပြင်သွားရမယ်တုတ်တန်ကိုချင်းကပ်တဲ့အခါမှာအင်္ဂါရက်ဒီဒါတွေကိုအသေးစိတ်နဲ့ပြရတယ်ပေါ့နောက်ဦးဇင်းတို့ဒါကစပြီးတော့ဒီအတုပကမ္မထကိုကမ္မထကိုပေါ့စပြီးတော့အာထုတ်တဲ့သူတော်ကောင်းအတွက်သို့တော်ဦးဇင်းတို့ဒီမှာ ဒီဦးဇင်းတို့ရိတ်တာတွေမှာတော့ဒါဘောက်ဆရာတော်သင်ပေးတဲ့အတိုင်းပေါ့ဦးဇင်းတို့လည်းဒါသင်ပေးတယ်။အဲ့တော့ကတော့ဗာလဲဆိုတော့ဒီအတုပကမ္မထံကိုအခုပြောခဲ့တဲ့အစဉ်ပေါ့။ခုပြောခဲ့တဲ့အစဉ်တိုင်းဆိုတော့ဦးဇင်းတို့ကအာနာပါနနဲ့ပေါ့။အဲသရုတ်ရဇဏောက်ပေါ့။အဲ့ဒီသူတော်ကောင်းကို32ခုတတာသင်ပြီးတော့ယုတုကမ္မထံကနေကတိုင်းကိုကူပြီးတော့ကတိုင်း10ပါးပမဘတ်10ပါးပေါ့။ပေါ့ပြီးရဲ့အခါကျမှဒီတမာလေးတွေကိုအခြေခံပြီးသရုတ်ရကမ္မနာသရုတ်ရကကမ္မထံကိုပြန်ကူတယ်။အဲသရုတ်ရကကမ္မထံကိုပြန်ကူတဲ့အခါကျတော့ အဲသုတ္တရကကမ္မထာမှာခုနဘုရားနုတိလိုမေတ္တာတို့ပေါ့မေတ္တာနဲ့ဆက်ဆက်ပြီးခုနမုဒိတာဥပက္ခဆိုတဲ့မုဒိတာကရုဏာမုဒိတာဥပက္ခနဲ့ဆက်သွားပြီးတော့မှဦးဇင်းတို့အတုပကိုကုပြီးတယ်အတုပကိုကုပြီးတော့ဒီမှာကျတော့ဦးဇင်းတို့တကယ်ဒီကတင်ရဲ့ရှုခွက်နဲ့ဦးဇင်းတို့ဟိုပြောကြရအောင်ပေါ့နော်အဲ့တော့ဦးဇင်းတို့ဒီမှာကျတော့ဘယ်လိုသင်ပြီးတော့ဆိုတော့သမာဓိတစ်ခုခုကိုထူထောင်သမာဓိတစ်ခုခုကိုထူထောင်ထူထောင်ပြီးတဲ့အခါကျတော့ဒီသရရဇံလောက်ပေါက်ပြီပဲဆိုကြဆိုပေါ့သရရဇံလောက်ပေါက်တဲ့သူတော်ကောင်းတယောက်ဒီ ဒီတမာတိမှာထဒီတမာတိမှာထပြီးတော့မလုပ်တော့ဆိုတော့အတိတ်ကပေါ့မိမိတို့မြင်ငယ်ဘူးတဲ့ဟိုအလောင်းကောင်ရှိရင်တော့ပိုကောင်းတယ်ပေါ့အကယ်၍မမြင်ဘူးရင်တော့ဒါအလောင်းကောင်တစ်ခုတော့မြင်ဘူးတဲ့အထိတော့မိမိကသွားပြီးတော့ဟိုရှုကြည့်ဖို့လိုတယ်ပေါ့အဲကိုကိမှာဆိုရင်တော့ဒါမှကြည့်ရတာကတော့ပို့ပြီးတော့လည်းလွယ်ကူပါတယ်အတုတ်တယ်မတော်လည်းကြည့်ရအဲ့လိုပေါ့အလောင်းကောင်တစ်ခုကိုမိမိကရှေ့ကမြင်ဘူးခဲ့တဲ့အလောင်းကောင်ဆိုပိုကောင်းတယ်အဲ့အလောင်းကောင်တစ်ခုကိုယူရ အဲ့တော့ဒီညမှာတကယ်တတိချက်ခဲ့ရမှာဗါလဲဆိုအခုမိမိဒီဒါသမဏကမ္မဋ္ဌာန်းကိုပွားများနေအာရိနဝအနေနဲ့အာရိနဝအနေနဲ့အပြစ်ကိုရှုကြည့်နေတာမျိုးမဟုတ်ဘူးအပြစ်ကိုရှုကြည့်နေတာမျိုးမဟုတ်တဲ့အတွက်ကြောင့်တော့ဘာလို့လဲဆိုတော့အတ္တဝကိုရှုတဲ့အခါမှာအလောင်းကောင်ကိုရွေးချယ်တဲ့အခါမှာလိန်တူကိုပဲရွေးချယ်ရတယ်ဘာကိုရွေးချယ်ရတော့လိန်တူကိုပဲရွေးချယ်ရပါတယ်ဗျာဒါကတော့ဦးဇင်းတို့ပုံစံတူပဲဝိတ္တုတိမံမှာလည်းပဲဒါလိန်တူကိုရွေးချယ်ဖို့ဒါညွှန်ကြားတာအကြောင်းကတော့ ဒီလင်ကိုမရွေးချယ်ပဲနဲ့စန့်ကျင်ဘက်ဝိသဘာကလင်ကိုရွေးချယ်ထားလို့ရှိရင်ဒါတဖြည်းဖြည်းနဲ့ကမ္မထအာယုံကအားကောင်းလာလို့ဥက္ကနိမိတ်ဥက္ကနိမိတ်အစဉ်မှာတော့ဒီဇွန်ချဆက်စုပ်ဘက်ကတိတ်ပြီးထင်ရှားတယ်အဲကနေပြိပကအစဉ်တော်ကိုကူးသွားပြီဘာဝနာအရှင်အောင်ကောင်းလို့ပြိပကအစဉ်ကိုကူးမယ်ဆိုရင်အဲ့ဒီပိုင်းကြလို့ရှိရင်ဘာဖြစ်တုံဆိုတော့ဇင်တို့ဇာတဲ့အရင်တိတိကျကျပြောရင်တော့ဒါကလည်းဟိုအစာရည်သာဝဝလည်းစားပြီးတော့ဝေကောင်းစားလာနဲ့အိတ်နေတယ်ဒါပုံတံတန်ပေါ့ဒါထင်ရှားလာတာ အဲ့လိုထင်ရှားလာတဲ့ကဒါဘာဝနာရဲ့အစွမ်းအကုန်ကြောင့်ပေါ့ယွန်တရားကယွန်တရားမနစ်တက်ကိုအတုပကအတုပတိုးတော့အဲ့ဒီမှာဩဃနိမိတ်အစဉ်ကနေကျော်လွန်လာလို့ပေါ့ဒီပြိပကနိမိတ်ကိုရောက်လာတဲ့အခါကျတော့ဒါကလည်းပြောင်းသွားတယ်အာယုံကဟိုပြောင်းသွားတာပေါ့အာယုံပြောင်းသွားတဲ့အခါမှာခုနဝိတ္တဘာကလိမ်ဖြစ်နေရင်ဘာဖြစ်တယ်တော့ခုနရာဂတရားကဝင်ပြီးတော့နှောက်ရက်တယ်ဟိုရာဂတရားကနှောက်ရက်ကကမ္မထံကအတ္တအစီအဟန္တာဖြစ်တာပေါ့နော်ဒါကိုတော့ဒါမိမိတို့ကသတိပြုအဲတော့ကြောင့်မလို့ ဒါလိန်တူအလောင်းကောင်တစ်ခုကိုရွေးရတယ်မိမိကြီးကမြင်ငယ်မှုတဲ့ဒါအလောင်းကောင်တစ်ခုရှိရင်တော့ဒါပို့ပြီးတော့ပုံကြတယ်အဲ့တော့အဲ့ဒါဘာလို့တုံးဆိုတော့ခုနတမာတိတင်းနဲ့ဒူတောင်းပြီးတဲ့အခါအဲ့ရှိကမြင်ငယ်မှုတဲ့ပေါ့အလောင်းကောင်ကိုအာယုံယူရတယ်အလောင်းကောင်အာယုံပြီးအဲ့အလောင်းကောင်ကိုညံတဲ့ဒီမှာကြတော့ဟိုဒီဝိသုဒ္ဓိမတ်မှာပြတာကြတော့သူကဘာပြတာတော့ဆိုတော့ဒီသုတ်တံကိုသွားဒီအလောင်းကောင်ကိုအတိအကျမှတ်သားရအလောင်းကောင်ကိုအတိအကျအလောင်းတော်ကောင်ရဲ့အချင်းရာကိုအတိအကျမှတ်သားရအလောင်းကောင်ရဲ့အတိအကျအချင်းရာကိုအတိအကျမှတ်သားတဲ့အပိုင်းမှာသူက ဒါလည်းလန်ကြီးလည်းမှတ်သားအဲဒီလောက်ထိသူကလောက်ရတယ်။ဘာကြောင့်လောက်ရတော့ဆိုတော့ဇာတ်ထဲမှာပြထားတာကခီးလန်းတစ်ခုမှာမိမိကဒီအာယုံကိုတော့ယူခဲ့ပြီးမြင်ခဲ့ပြီးကြည့်ခဲ့ပြီးပေါ့မျက်စိနဲ့ကြည့်တယ်ပြန်ပြီးတော့အောင်ယူလို့လည်းရပြီဆိုမိမိကပြန်လာပြီးဆိုကြတယ်။လမ်းရောက်လာတဲ့အခါမှာခုနဟိုခီးသွားတွေနဲ့တွေ့မယ်အာတရားစကားပဲမိမိအဲရာဒီလမ်းပဲမိမိစသည်ရပဲဒီလိုမေးရင်လည်းမိမိကပြောဖို့ဆိုဖို့ရှိတယ်။အကြောင်းပြန်ရောက်လို့ရှိတယ်ခုနတင်နာသနာကိုစတဲ့ဝတ်တွေကိုဝကြီးုံငယ်ကိုပြုစရာတွေရှိလို့ပြုလိုက်ရင်ကိုယူလာတဲ့ကမ္မထာအာယုံကပျောက်သွားတယ် မ္မဋ္ဌာန်းအာယုံကပျောက်သွားရင်ပြန်ပြီးအာယုံယူရင်ဒီကနေ့စကားကပြောလိုက်တယ်စသည်အပြင်ဘလို့အချင်းရာတစ်ခုခုဝင်လာရင်အာယုံကပြန်ပျောက်သွားတတ်အပျောက်သွားလို့ကမ္မဋ္ဌာန်းအာယုံမပေါ်ရင်မလုပ်တော့ခုနမှတ်သားခဲ့တဲ့လမ်းစသည်အပြင်ကဘယ်ကနေပဲသွားခဲ့တယ်ဘယ်နေရာရောက်ခဲ့အဲ့လိုနဲ့တစင်းနဲ့ပြန်ပြန်ပြီးတော့အာယုံယူနေခုနဒီအတုပဆိုတဲ့ဒီအလောင်းအောင်နေရာကိုဒီကိုကစိတ်ကပြန်ထားလို့ရရကခါတက်မှာအဲ့ကနေပြန်ပြီးအာယုံယူရတယ်ဆိုပြီးဒီလိုသွားတာပေါ့ဒါကကမ္မဋ္ဌာန်းကို ဟိုစပြီးအားထုတ်တဲ့သူတော်ကောင်းအခုဒီမှာကျတော့ခုနအလောင်းတော်တစ်ခုကိုမြင်ခဲ့ဘူးပြီဆိုရင်အဲ့ဒါကိုဉာဏ်နဲ့ကပ်ပြီးမျက်စိနဲ့ကိုယ်တိုင်တွားပြီးတော့ကြည်နေဖို့ဟိုမကြည့်လည်းရတယ်ပေါ့နော်မကြည့်လည်းဖြစ်တယ်အဲ့တော့ညနေကယူလို့အလောင်းကောင်တစ်ခုတွေ့ပြီးတော့အဲ့ဒီမှာကနှစ်ရက်သုံးရက်လောက်ကြာလို့ရှိရင်ဘူးဘူးရောင်လာတဲ့ပုံကိုညနေရှေ့ရှုပြီးစောင်းပြီးကြည့်ရတယ်အဲ့ဒါဆိုရင်တော့ရှင်းကဘာဝနာတွေရဲ့အရှင်ဟောကလည်းအားကောင်းနေဆိုရင်တော့သူကဘာဖြစ်တော့အဲ့ဒီမှာကမ္မဋ္ဌအာယုံလွယ်လွယ်နဲ့ရတယ်အဲရလို့ရှိရင်အဲ့ဒါကိုဒါလည်းပွားများလိုက်လို့ရှိရင်အဲ့ကမ္မဋ္ဌအာယုံပေါ့ကနအလောင်းကောင်တစ်ခုကိုတွေ့ပြီးတော့အဲ့အလောင်းကောင်ကကနနှစ်ရက်သုံးရက် ကြားသွားတဲ့နောက်မှာခုနကူးကူးရောင်ပြီးပုတ်ပွားနေတဲ့ပုံသဏ္ဍာန်ကိုနှံ့အာယုံဆိုရင်တွေ့တယ်အဲ့ဒါကိုအာယုံယူလို့တွေ့ပြီဆိုတခါလေအဲ့မှာတခါလေခုနအတုပပေါ့နော်အတုပပရိကူလပေါ့နော်ယောဇာစတုဝေအတုပါအလောင်းကောင်အလောင်းကောင်လေးနဲ့ဒီလိုပွားများရတယ်အဲ့လိုအလောင်းကောင်အလောင်းကောင်လေးနဲ့ပွားများရင်ဘာဖြစ်တော့ဆိုတော့အဲ့မှာတခါလေဥက္ကနိမိတ်ထင်လာလိမ့်မယ်ဥက္ကနိမိတ်ထင်တော့တခါလေအဲ့အလောင်းကောင်ကြီးကတခါလေညံထဲမှာထင်လာတာဘယ်လောက်ဒီထင်လာအောင်ဆိုတခါလေယောဇာစတုဝေအနေနဲ့ကိုထင်လာတာပေါ့ အဲရွင်ကြအဆက်စုပ်ပွဲအနေနဲ့ဆိုကြပါစို့ဩတုမာတကပရိကူလဩတုမာတကပရိကူလသူ့မို့လဲဘူဘူးရောင်နေသောရွင်ကြဆက်စုပ်ပွဲဖူးရောင်နေတဲ့ရွင်ကြဆက်စုပ်ပွဲဒီလိုနဲ့ကိုကပွားများရတယ်အဲ့လိုပွားများရလို့ရှိရင်ဖူးရောင်ပုတ်ပွားနေတဲ့ရွင်ကြဆက်စုပ်ပွဲလောင်းကောင်းရွင်ကြဆက်စုပ်ပွဲလောင်းကောင်းဒီလိုနဲ့ပွားများလိုက်လို့ရှိရင်ဘာဖြစ်တော့ဆိုတော့ဒီကလေးအဲ့မှာယွန်တရားအနေနဲ့ညံထဲမှာထင်လာတယ်တကယ်ကိုမျက်စိနဲ့အပြင်မှာမြင်နေရသလိုပေါ့ညံထဲမှာဒီကလေးဒီအလောင်းကောင်ကရှိရှိပြီးတော့ထင်လာတယ် အဲ့လိုအလောင်းကောင်ကရွတ်ယူပြီးထင်လာလို့ရှိရင်ထိုအလောင်းကောင်ကိုဆက်ပြီးတော့ပွားများရဘာဝနာကမ္မဋ္ဌာန်းအနေနဲ့ဆက်ပြီးတော့ပွားများပွားများလို့ရှိရင်ခုနပြောတဲ့အလောင်းကောင်တော့အလောင်းကောင်ပဲယွန်စရာကနေတခါတည်းခုနတနစ်တည်းနဲ့ဟိုပြည့်ပြည့်ပြည့်ပြည့်နဲ့အိတ်နေတဲ့ပုံသဏ္ဍာန်လို့ထင်လာပြီးဆိုရင်ဒါပြိပာကနေမရောက်အဲ့လိုပြိပာကနေမရောက်လာပြီဆိုရင်တခါတည်းအဲ့မှာဘာဝနာစိတ်ကိုဆက်ပြီးတော့နှိမ့်နေအောင်ပွားများရအခုမိမိကပြောရလို့အခုဩတ္တမရက ပရိကူလအနေနဲ့ပွားများနေတယ်ဆိုတော့ဥဒုမရကပရိကူလဥဒုမရကပရိကူလဒီနေ့အပြင်ဘူဘူးရောင်ပုပ်ပွားလေးရဲ့ညွှန်ကြားစစ်စစ်ဝယ်အလောင်းကောင်ဘူဘူးရောင်ပုပ်ပွားလေးရဲ့ညွှန်ကြားစစ်စစ်ဝယ်အလောင်းကောင်ဆိုပြီးဒီလိုလေးပွားများနေပွားများနေစိတ်ကတပြေးပြေးနေအဲ့ဒီမှာဘာဖြစ်တုံးဆိုတော့တည်ကြီးလာတည်ကြီးလာပြီးတော့သူကအစအဆုံးတော့ဘာလဲရာဂကွာတာပေါ့နော်ရာဂကွာရာဂကွာပြီးတော့စိတ်ကအဲ့ဒီမှာသဘောကျလာဒီအာယုံအဲ့မှာပရိသောမနတဖြစ်တာပေါ့ပရိသောမနတဖြစ်တဲ့နိဝရဏတွေကွာတယ် ညွန်ရကွာလာပြီးတပြည့်ပြည့်နဲ့သမာဓိကအားကောင်းလာနောက်ဆုံးမှာတော့ဒါဇန်သမာဓိစိုက်တဲ့အထိဖြစ်တာပေါ့နော်အဲတော့ဇန်သမာဓိစိုက်တဲ့အထိပြီးတော့ဒီနေရာမှာပီတိသောမနတပီတိဖြစ်တယ်ဒုက္ခဖြစ်တယ်ပေါ့ဒါပထမဇန်တိသူကစိုက်တာဟုတ်ဒီအတုပကမ္မထာကပထမဇန်တိစိုက်တဲ့အခါကျတော့အဲ့ဒီမှာပီတိဒုက္ခဒါတွေအကုန်ဖြစ်တယ်အဲ့တော့ပီတိဒုက္ခဖြစ်တဲ့အပိုင်းလေးနဲ့ပတ်သက်လို့ပီတိဒုက္ခဘယ်ပုံဘယ်ပန်းဗဏိနာအပြင်ဖြစ်တယ်လေဒီအလောင်းကောင်ကြီးကိုညွှန်ချဆက်ထုတ်ဖို့ရှုနေပါလေနဲ့ဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ ဒီအာယုံကတိတ်ပြီးတော့ကြမ်းတမ်းနေတယ်ပေါ့နော်အဲ့တော့ဦးဇင်းတို့ဇန်စိုက်တာလေးကိုစပြီးတော့နည်းနည်းပြောကြရအောင်ဇန်ဘလိုပုံစံနဲ့စိုက်တယ်လို့မေးလို့ချင်းဒီအတုဝကမ္မဋ္ဌာန်းကိုပွားများလို့ချင်းပထမဇန်ခိပဲရတယ်သူတဲ့ဒုတိယဇန်စတဲ့အထက်ပိုင်းအထက်ပိုင်းဇန်တွေကိုမရမရတဲ့အကြောင်းကတော့ဦးဇင်းတို့ဒါဥမာဆိုကြပါစို့တိတ်ပြီးတော့ရေစီးအားကောင်းတယ်ဒါမြေထဲချောင်းတယ်ပေါ့အဲ့တော့ရေစီးအားကောင်းတဲ့မြေထဲချောင်းထဲမှာလှီလုံးသွားလို့ရှိရင်အဲ့ဒီရက်တီမျိုးကိုဆိုတာဒါကလေထိုးအားကောင်းကောင်းကို နဲ့ဒါစိုက်ထိုးထားပါမှဒီလေကဘေးကိုမကြီးပဲနဲ့တည်တတ်နေနိုင်တယ်တည်တတ်ပြီးတော့နေနိုင်တာအဲ့လိုပဲတဲ့ဒီအတုဝကမ္မထံကိုရှုတဲ့အခါမှာဒီအာယုံကတိတ်ပြီးတော့ကြံတန်းနေတယ်ကြံတန်းနေတဲ့အာယုံပေါ်မှာတခါထပ်ပြီးတော့မိမိတို့ကမလုပ်ရတော့ဆိုတော့ငြိမ့်သက်အောင်ပေါ့တမာတိဖြစ်အောင်ဆက်ပြီးတော့စူးစမ်းရတယ်တမာတိဖြစ်အောင်ဆက်ပြီးတော့စူးစမ်းရတဲ့အတွက်ကြောင့်ဘာဖြစ်တုံးဆိုတော့ဒီဝိတက်ဆိုတဲ့ဒီအာယုံကိုတင်းပေးနေတယ်ပေါ့ ထိုးဝါလို့ပေါ့ဝိတက်နဲ့ကင်းပြီးတော့သူကမဖြစ်နိုင်ဘူးဝိတက်နဲ့ကင်းပြီးတော့မဖြစ်နိုင်ဘူးဝိတက်မပါတဲ့ကောဒုတိယဇန်စတဲ့ဇန်တွေမဖြစ်နိုင်ဘူးလို့ဒီလိုပြောတာအဲ့တော့ဒီဝိတက်ကအမြဲတမ်းပါတယ်အောင်ပေါ်မှာအမြဲတမ်းဒီစိတ်ကိုဒီကမ္မဋအောင်ပေါ်တွန့်တင်ပေးနေတာသူကသူအလိုလိုလေးဒီမှာတည်တတ်နေဘူးဆိုတာမဖြစ်နိုင်ဘူးခုနထိုးဝါအကူအညီကိုယူပြီးတော့ရေကြီးတန်နဲ့မြေတဲ့ချောင်းထဲမှာထိုးဝါအကူအညီကိုယူပြီးတော့ဒီလေယာတနေရာထဲမှာရက်တည်နေနိုင်ကြလို့ပဲဒီကျန်းတဲ့ဒီအာယုံပေါ့ကျန်းတဲ့အာယုံပေါ်မှာစိတ်ကတည်နေဖို့ဆိုတာဝိတက်ကအမြဲတမ်းဒီစိတ်ကို ဒီအာယုံပေါ်မူတွန့်တင်ပေးနေတာအဲကြောင့်မလို့သူကဝိတက်ပါတဲ့ပေါ့ဒါဟာပထမဇံဝိတက်ပါတဲ့ပထမဇံပဲဖြစ်နိုင်တယ်သူတက်ပူပြီးတော့မဖြစ်နိုင်ဘူးပေါ့ဒါတစ်ချက်ပေါ့ဟောနောက်တစ်ခုကတော့ကောင်းပြီအဲ့မှာပီတိသောမနတဖြစ်ပုံပေါ့ပီတိသောမနတဖြစ်ပုံလည်းတော့ဦးဇင်းတို့ဘယ်ကြောင့်ပီတိသောမနတဖြစ်ရတော့လို့ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီအာယုံကတော့သူကရောရှားဆက်စုပ်ပေါ်မှန်တယ်ဒါပေမဲ့ပီတိသောမနတဖြစ်ရခြင်းက ဩဒီအာယုံကိုငါဒီကမ္မထအာယုံကိုပွားများအထုတ်ခြင်းဖြင့်ငါတို့ဒီဒီအိုနာတိဆိုတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်နိုင်ပါပဲဆိုတဲ့ဒီဉာဏ်ပေါ့အဲ့ဉာဏ်လေးရလာတဲ့အခါကျတော့ဩဒါငါတို့ကအိုနာတိဆိုတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်နိုင်ခြင်းကအကြောင်းပါလားလို့ဘလို့ဆင်ခြင်နိုင်နိုင်ရင်ဘာဖြစ်တော်တော့ဆိုတော့အဲ့ဒီဝမ်းမြောက်စိတ်ကလိုလိုဝင်လာတာဘာလဲဥမာပြတာတော့အခုဒကာကြီးတွေဒကာမကြီးတွေဆိုလဲဒါပို့သိတာပေါ့လေဒါမိမိတို့ကဟိုအလောက်ကိုင်းတွေတုံနေကြရတယ် တခါလေးမှဟိုတခါကြီးတွေတော့ဟိုဦးဇင်းတို့စကားပြောမှုတဲ့တခါကြီးတွေကမှကြီးတော့များသောအားဖြင့်ကကိုယ့်ရက်ကိုယ့်ဒေတာမှာပဲနေကြတယ်ဒါပေမဲ့သူတို့ဘာလမ်းကြီးသွားပြီးလှုပ်လှုပ်နေရတာပတ်စံရလို့ဘာဖြစ်လို့ပိုက်ဆံရလို့ပါဗျာပတ်ဆံရလို့နေရတာတကယ်တော့ကိုယ့်အရက်ကိုယ့်ဒေတာမှာပတ်ဆံရမယ်ဆိုရင်အဲ့မှာနေပါမလားမနေပါဘူးဒီမှာနေမှာပေါ့နော်အဲ့လိုပဲဒါပေမဲ့ဒီမှာတော့သူကဥမာပေးတာသူထက်တော့ပိုပြီးတော့ထင်ရှားအောင်ဗာပေးတာတော့ဆိုတော့ဒါဟိုပိုင်းမက်ပိုင်းမက် ပန်းမိုက်တုံလို့ခေါ်တယ်ပေါ့ဒါပေမဲ့ယဉ်ကျေးအောင်ပြောတာတကယ်လို့ပြောရင်တော့မစင်ပင်မုတ်ကျုံတဲ့သူတယောက်ဆိုကြစို့မစင်ပင်မုတ်ကျုံတဲ့လူတယောက်အဲ့လူတယောက်ဒီဒီမစင်ပင်မုတ်တွေဒီအမြဲတမ်းယွန်ချဆက်စုပ်ဝယ်ကောင်းတယ်ဒါပေမဲ့ယွန်ချဆက်စုပ်ဝယ်ကောင်းတဲ့ဒီမစင်ပင်မုတ်တွေကိုသူတွေလှုပ်လှုပ်တဲ့ခါမှာပျော်ပျော်ရွှင်ရွှင်နဲ့ပဲလှုပ်တယ်မစင်ပင်မုတ်လှုပ်တဲ့လူကတကယ်ဟိုအိမ်နာရင်းပေါ်လေးဒါကျုံတဲ့လူဒီတကယ်လည်းနှာခေါင်းရှုံအောင်တကယ်လည်းနှာခေါင်းပိတ်ပြီးအဲ့လိုမျိုးနဲ့လှုပ်နေတာတကယ်ကြီးတွေ့ဘူးလားမတွေ့ဘူးအဲ့လိုလှုပ်လှုပ်ကြည့်တယ်ပတ်စံရမှာမဟုတ်တော့ဘူးဟုတ်လား အဲဦးဇင်းတို့ဟိုတချိန်ကဦးဇင်းတို့စာစင်ဆိုင်မှာတွေ့ဘူးတယ်အခုဒီစာလေးနဲ့ပြန်ပြီးတော့တွေ့တော့တော်တော်ကိုအော်လို့စာကတော်တော်ကိုကိုက်နေတာပဲဦးဇင်းတို့ရန်ကုန်မှာနေတော့အဲ့ဒီစာစင်ဆိုင်တစ်ခုမှာပေါ့ဘာတွေ့ရတော့ဆိုတော့အိမ်သာတွင်းတစ်ခုရှိရဲ့အဲအိမ်သာဒီဟိုတိုင်းနဲ့ခုနှလုံးလောက်တွေ့ထားတဲ့စာပဲချင်းတစ်ခုပေါ့အဲ့စာပဲချင်းတစ်ခုကတော့ဟိုပြည့်သွားတာထင်တယ်ပြည့်သွားလို့တော့ဘာဖြစ်လို့ဆိုတော့ဒီရေစွမ်းလိုက်လို့ရှိရင်ဒီဟိုတိုင်းရက်ဒီကဒီရေမကြတော့ဘူးပေါ့နော်ရေတွေကလဲပြီးတော့တင်းအဲ့ဒါဘာလို့မှမသိတော့အဲ့ဒီပြောအဲ့ဒီ ဒီရက်ွက်ထဲကတခါကြီးတယောက်ကသူကအဲ့အလုံသမားတယောက်ခေါ်ပေးတယ်။ဒါလည်းအဲ့အလုံသမားတယောက်ကဘာလို့လဲဆိုတော့ဦးဇင်းတော်အံ့ဩလေကြည်နေတာ။ဦးဇင်းတော်လည်းဟိုနည်းနည်းစိတ်ဝင်စားသွားကြည့်တယ်။ဒါကလည်းအဲ့ဒီစာမဲ့ကြည်နေကိုဒါကလည်းစင်းသွားတာဒါကကြီးဒါဦးဇင်းဒါကကြီးတို့ကိုခင်မိတဲ့နိုင်ငံတွေမှာဒါမလုပ်တော့အဲ့စာမဲ့ကြည်နေကိုဒါကလည်းသူကစင်းပြီးတော့အဲ့ရေရပြည့်နေတာပေါ့။အဲ့ဒီတော့ဒါကလည်းငုတ်ပြီးတော့ဘာလို့တော့ဆိုတော့အဲ့ဒီဒီစာမဲ့ကြည်ခုနပိုက်တွေတဲ့ကိုသူကဒါကလည်းအဲ့ဟိုလိုက်ပြီးတော့သူနှိုက်တာ အဲ့ကျမှပလင်းခွဲတွေပါလေးနဲ့ချလာတော့သူ့တော်မနဲ့တတိပြရတယ်အဲ့ကျမှပလင်းခွဲတွေရှိတယ်အသေးချာလုံးစုကုန်မယ်တခါအဲ့တဲ့ရုပ်စင်စီးပြီးအဲ့တဲ့ငုတ်ပြီးတော့တခါလည်းလောက်တာတခါနည်းနည်းလေးမှနှာခေါင်းမရှုပ်ဘူးဘေးကကြည့်ရတဲ့လူကနှာခေါင်းရှုပ်တာတခါလည်းဟိုလက်နဲ့ကာလိုက်အဝတ်နဲ့ကာလိုက်နဲ့အဲ့လိုနေတာပဲဆိုလိုရင်းကဒီအခါချင်းဝင်လိုချင်တဲ့ပုံကိုတယောက်ကဒီယွန်းနေမယ်ကြောက်ဆက်နေမယ်ဆိုလို့ရှိရင်ဒီအလုံးနဲ့စီးပွားဖြစ်ပါဦးမလားမဖြစ်ပါဘူးမဖြစ်တော့အဲ့လိုပဲ ဒါဦးဇင်းတို့ကိုတကယ်ကိုမြင်ခဲ့ရတာပေါ့အခုဒီမှာလည်းပဲအဲ့လိုပဲဒီမစင်ပင်မုတ်ကျုံးတဲ့ပုံကူတယောက်ကဒီမစင်ပင်မုတ်တွေကိုကျုံးနေရပြီမဲ့သူ့မှာပရိသောမနတနဲ့ကပျော်ပျော်ရွှင်ရွှင်နဲ့ပဲတစိမ့်တကြီးကြီးနဲ့ပဲအလုပ်လုပ်နေတာဟုတ်မလားပျော်ပျော်ရွှင်ရွှင်နဲ့အလုပ်လုပ်နေတာဘာကြောင့်လုံးလို့မေးတော့သူကငါဒါကိုလုပ်ပြီးရင်အခါကြီးငွေရမယ်ဘာရမယ်ပိုက်ဆံရပါမယ်ဗျာအဲပိုက်ဆံရမယ်အခါကြီးငွေရမယ်လို့သူကဒီလိုမျိုးသူကသိထားတဲ့အခါကျတော့အဲ့အလုပ်ကိုလုပ်နေရတာဘာဖြစ်တော့မငင်းငွေ မငင်းဘူးဆိုတနည်းအားဖြင့်ပြောမယ်ဆိုရင်လုံနေရတာကိုအလုတ်ရနေတာကိုပြောနေတာအလုတ်မရှိရင်ပတ်စံမရဘူးအဲ့တော့အလုတ်ကိုပဲရှိပါသေးတယ်သူကဆူတောင်းနေရတဲ့သဘောပဲအလုတ်ရရင်ပြောနေတာအဲ့သဘောပဲကိုဒီအတုဝကမ္မဋ္ဌာန်းကိုရှုတဲ့အခါဒီအတုဝအလောင်းကောင်ကြီးဒီအင်မတန်ဆက်တုပ်ပေါ်တော့မှန်တယ်သို့တော်လည်းဒီအကျင့်ဒီသန္တနာဝဆင်းရဲ့ဒုက္ခကလွတ်မြောက်ရာအကျင့်လို့ဒီလိုသိထားတဲ့အခါကျတော့ဘာဖြစ်တော့အဲ့ပုံမှာပီတိဖြစ်တာပဲအဲ့ဒါပီတိသောမနတ္တဖြစ်တယ်နောက်တစ်ခါဦးဇင်းတို့ဒီ ဒါကြောင့်မလို့ပေါ့လေဒီဟိုပိဋိသောမနတတခါလေးမှာဒီအတ္တဝအလောင်းအောင်ကိုကြည့်ပြီးတော့ပိဋိသောမနတဖြစ်ဖြစ်နိုင်ပါမလားဆိုတာ ਨੇ ပတ်သက်လို့ပေါ့ဒါကတော့ဒါဖြစ်နိုင်တယ်ဆိုတဲ့အပိုင်းတွေကိုဒါပြောတာပေါ့နော်ဖြစ်နိုင်တယ်ဆိုတဲ့အပိုင်းအဲ့တော့ဒီအပိုင်းနဲ့ပတ်သက်လို့ပေါ့ဒါဥစဉ်တို့ဒီဟိုအတ္တဝကမ္မထာကိုတမ္မထာပိုင်းအနေနဲ့ရှုလို့ရှိရင် ဒါယုံညာဆက်စုပ်ကိုအနေနဲ့ထင်နိုင်မယ်အဲ့ဒီအာယုံပေါ်မှာတခါတည်းစစ်စစ်နဲ့တခါဆက်ပြီးလို့ရှုမယ်ဆိုရင်ဘာဝနာရှင်ဟောကောင်းလာလို့ရှင်ဓမ္မတိတွေဖြစ်လာမယ်အဲ့ဓမ္မတိတွေကအစဉ်စဉ်အားကောင်းလာရင်ဒါပထမဇန်ဒီဒါရတယ်ဆိုတာကိုဒါဦးဇင်းတို့ဟိုဒီစာပေကညွှန်ပြတာအဲ့လိုပထမဇန်ရသွားပြီဆိုတော့သူတော်ကောင်းတာဘာဖြစ်တော့တခါတည်းဆက်ပြီးတော့ကျန်တဲ့ဒီအတုပ၉မျိုးကိုလည်းပဲဒီဥဒ္ဓမာတကလည်းဝိနိလကဥပဘကဆိုတဲ့ဒီအတုပတွေကိုတစ်ခုပြီးတစ်ခုပထမဇန်ရအောင်ပထမဇန်ရအောင်ပထမဇန်ရအောင်နောက်လျှောက်ရှုသွား အဲစေကုလုံးပြည့်တဲ့ဒီဉာဏ်နဲ့ပဲကတ်ဆောင်ရှုအဲ့ကြတော့သူကတုတ်တံကိုခဏလုံးပေါ့သွားစရာမလိုဘူးပေါ့ဒါကတော့ဦးဇင်းတို့ကျေးဇူးတော်ရှင်ဘောက်ဆရာတော်ဘုရားကဒီနေ့တည်းကိုတင်ပေးအောင်ဒါပို့ပြီးတော့လည်းပဲယောဂီတွေအတွက်လွယ်တယ်နောက်ဆုံးကမ္မထအယုံကိုရှားရတာကအင်မတမဒီခါလေးမှာမလွယ်ကူတဲ့အခြေအနေမျိုးတွေကအများကြီးရှိတယ်ပေါ့ဒီမှာတော့အဲ့လိုဉာဏ်လေးနဲ့ကတ်ဆောင်ပြီးတော့ရှုလို့ရှိရင်ဒါတော့လွယ်ကူတယ်ပေါ့အဲ့လိုပုံစံနဲ့တခါလေးတစ်စင်းစင်းရှုသွားရင်ဒါအတုပ၁၀ပါးလုံးကိုမိမိတို့ကသမထာပိုင်းတနည်းအားဖြင့်ရှုရတဲ့ကကမ္မထန်တွေနဲ့ရှုမယ်ဆိုရင်ဒါပထမဇန်တိပေါက်တယ် ဟိုဘက်ကအရိနဝအနေနဲ့ရှုရင်တော့ဒါသူကသမထကမ္မထမဟုတ်ဘူးလို့ဒီလိုမိမိတို့ကသဘောကျပြီးတော့မိမိခန္ဓာကိုယ်သူတစ်ပါးခန္ဓာကိုယ်တွေကအပြစ်ကိုရှုတဲ့အပိုင်းလို့ဒီလိုနားလည်ရမယ်ပေါ့ဒါပေမဲ့ဦးဇင်းတို့ဒါအဆောင်ရှောက်ကမ္မထနဲ့ကအတုပကမ္မထအတုပကမ္မထကိုရှုခြင်းအပြင်ရာဂတပါဟနာရမယ်ဒါမိမိတို့ခန္ဓာကိုယ်ပေါ်မှာတွေ့တာမမောနေတဲ့ရာကအစ္ဆဒခန္ဓာကိုယ်ပေါ်မှာတွေ့တာမမောနေတဲ့ရာကဗိဒ္ဓတက်ရှိသမရီပေါ်မှာတွေ့တာမမောနေသူတပြင်းဗိဒ္ဓတက်ရှိဒီပေါ်မှာတွေ့တာမမောနေတဲ့ရာကတရားကိုပယ်ရှားနိုင်ရအတွက် အကောင်းဆုံးသောလက်နက်တစ်ခုပဲဖြစ်တယ်။အဲဒီဟာကိုပွားများအထုတ်ခြင်းဖြင့်ဒီအတုပကမ္မထံကိုမှန်မှန်လေးရှုနေမှာဖြစ်လာတော့ဆိုတော့မိမိတို့တဏ္ဍာမှာဒါရာဂရဲ့အနှောက်အယှက်ကြောင့်ဖြစ်လာမယ့်အန္တရာယ်ဒီဒါမကြောက်တော့ဒီကမ္မထံကမိမိတို့ကိုအဆောင်ရှောက်နေနေပြန်နေပြီးတော့စောင့်ရှောက်ပေးသလိုတမထကမ္မထံနေလည်းစိတ်တော်ဝိတ္တုဖြစ်မြောက်ရေးအတွက်မိမိတို့ဒီအတုပကမ္မထံကိုပရမဇန်စိတ်ဤတိုင်အောင်ပွားများအထုတ်နိုင်တယ်လို့တို့သဘောချပြီး နေ့ကစပြီးမိမိတို့ဒီလေသီလဝိတ္တုတွေကနေစိတ်တဝိတ္တုတွေမှာစိတ်ဓာတ်တွေစင်ကြယ်ပြီးတော့နိဝရအမြင့်ကြီးတွေကင်းစင်ရဲ့အတွက်အတုပကမ္မထံကိုပရမဇန်ထိုင်အောင်ပွားများအထုတ်နိုင်ကြကုန်၍အစုံမှာမိမိတို့လူလားတဏအပ်တဲ့မဉ္ဇဉ်ပုညံနိဗ္ဗာန်ရောက်တည်တိုင်အောင်ဉာဏ်ကျိုးကိုအထုတ်နိုင်ကြတဲ့သူတော်ကောင်းများဖြစ်ကြကုန်ရသတည်းအာတု သာဓုသာဓုပါဗျာ